အာရဏဝိပဿနာတိတ်အချင်းချုပ်ကတော့ဒီမှာပြီးသွားပါပြီအာရေရေနိဗ္ဗာန်ကိုပြန်ဆက်အောင်ဒီမှာဟောလိုက်တဲ့အချိန်လုံးတော့ကုန်သွားပြီဒါကကအကျေချက်ပြီးတော့ဟောရတာဒီချက်ပြီးဒီနိုင်တော့တော့ဟောရမှာမြတ်စွာဘုရားအကျေဝေဖန်ထားတယ်ကောင်းပါလေအကျေဝေဖန်ထားတယ်နကာမတုခမနုယုံကြေယဟိနာကာမဘုဒ္ဓရှင်ကအနတ္တိအနတ္တသဟိတံ

ဧတံဤစကားကိုဣတိခောပဏိတံဧတံဤစကားကိုဝုတ်တံငါဖရာမိတ်ဆူထားရဲ့ဤရှင်ကျုပ်ကောင်းစဉ်အနေနဲ့ပေါ့ဧတံအဲ့ဒီစကားကိုစိန်ပဋိစ္စအဘယ်ဟာကိုအစွဲကြီးအကြောင်းကြီးဘုဒ္ဓမိတ်ဆူအတ္တနိတဲ့မြတ်စွာဘုရားကုတော်တိုင်လည်းဒီမှာ မာတိကကောင်းစဉ်အခြေခံထားပြီးတော့ဗောလေရှင်းပြခြင်းလို့ပထမစကားလေးယူပြီးတော့တော့ဤလိုက်ရတယ်စကားလေးဤလိုက်ရတယ်ငါပြမိကြကြတယ်တဲ့ကမ္မချမ်းသာသုံးဆောင်တာပဲခွာဆောင်နိုင်ပြီမသုံးဆောင်ပဲကိုကြီးတဲ့ဒါလည်းရှောင်းနိုင်ပြီဆိုတာငါဖះမှုတော်မူခဲ့တယ်တဲ့အဲ့ဒီမိတ်တော်မူတဲ့တကယ်စုဘာကြီးပဲပြီးတော့ ဘာအကြောင်းပြုပြီးတော့ငါဘုရားမိန့်တော်မူတယ်လဲမြတ်စွာဘုရားမိကွန်းထုတ်တာမိကွန်းထုတ်တာကမြတ်စွာဘုရားတရားနာတဲ့ပရိသတ်ကြီးကအဖြေလိုခြင်းလို့မိကွန်းထုတ်တာမဟုတ်ပါဘူးဖြေကြားခြင်းလို့မိကွန်းထုတ်တာအဲ့ဒါတတိယကံရတာပု္ပ္ပာခေါ်တယ်ဖြေခြင်းလို့မိစ္ဆာပု္ပ္ပာထုတ်တဲ့သဘောတဲ့ဆက်လက်ပြီးတော့မြတ်စွာဘုရားဝေဖန်တော်မူပါတယ် အဲယောကာမပฏิသန္တိသုခိနောသောမနတ္တာနုယောကောဟိနောကံမောပုထုဇဏီကောအနာရိယအနတ္တသံဟိသောတတုသောဤသောဓမ္မောတဥပဂါသောတဥပါယသောတပရိလာဟောယောကာမပฏิသန္တိသုခိနောသောမနတ္တာ

ဒီအပိုင်းနဲ့ဟောနိုင်အောင်ဟောနိုင်ပါလားကာမပဋိသန္ဓေဒုက္ခိနောကာမဂုဏ်ကိလေသာကာမနဲ့လူချင်းစရာအာယုပေါ်မှာလူချင်းမှုကိလေသာကာမနဲ့ဆက်ဆက်လျက်ချမ်းသာနေသောပုဂ္ဂိုလ်ဤဒီနောယုံညာသောကာမောဇာတိဇာတာဤဇာတိဇာတာမြို့သူမြို့သားဤအလေးအလားအလေးအလား အကျင့်ဥစ္စာဖြစ်သောဥဒ္ဓပောဒုဇဏီကောလူများစီအလေးလားအကျင့်ဥစ္စာဖြစ်သောအနရိယောမြင့်မြတ်သောပုဂ္ဂိုလ်တို့၏ဥစ္စာမဟုတ်သောအလေးလားအကျင့်မဟုတ်သောဝါစင်ကြယ်သောအကျင့်မဟုတ်သောအနတ္တတန်ဟိသောမိမိရဲ့တပည့်တကယ်လိုအပ်တဲ့အကျိုးစီးပွားနဲ့မဆက်ဆံသောယောသောမနတ္တာနိယောကောအကျင့် ဝမ်းသာဝမ်းမြောက်သာလာသာယာခံစားခြင်းသည်အဖမတ္တခံစားခြင်းသည်အတ္တိရှိဧတဓမ္မောဤတရားသည်ဧတဓမ္မောဤလူကျင်စရာကာမဂုဏ်တို့၌လူကျင်မှုကိလေသာအဲလူကျင်မှုကိလေသာကာမလို့ဆက်ဆက်လေဖမတ္တဝန္တာဝမ်းမြောက် အထုခံစားရနေခြင်းသည်နေခြင်းခေါ်တဲ့ဤသဘောသည်တတုခေါ်တတုခေါ်အကျိုးခံစားရတဲ့ဆင်းရဲကိလေသာဆင်းရဲရှိ၏တဲ့တဥပကာတော့နှိစ္စတသောအကျိုးဆင်းရဲကိလေသာဆင်းရဲရှိတဥပယာသောသင်္မမှုနဲ့ ရှင်းမမှုရှိသပရိလာဟောထေဝဉ္စီပူပါ၏ထေဝဉ္စီပူပါမှုရှိ၏မိစ္ဆာပฏิပဒါမှားရင်သောမမှန်ကန်သောကောက်သောအကျင့်ဖြစ်၏မြတ်စွာဘုရားမြင်ကြတော်လေဒီတော့နောက်တစ်ခုကယောကမပฏิတန်တိသုခိနောသောမနတာနိယောကံ သောမနတာနိယောကအနနိယောကောဒီနာကာမပုတ္တဇဏိကအနာရိယအနတ္တသာဟိတံအတုခောအဲအတုခောဧတဓမ္မောအနုပဃာတော့အနုပါယာတော့အပရိလာဟောသမ္မာပฏิပဒါတဲ့သမာလိုကတော့လူကျင်စရာကာမဝိတုတို့မှာလူကျင်မှုကာမတဏ္ဍကိလေသာကာမနဲ့ ရှင်တွဲဆက်ဆက်ပြီးတော့ချမ်းသာနေတဲ့ပုဂ္ဂိုလ်အဖို့ရတဲ့ခုနယုံညာနဲ့ရွာသူရွာသားမြို့သူမြို့သားရဲ့အလေးအလားအကျင့်ဥစ္စာဖြစ်တဲ့လူများတို့ရဲ့အလေးအလားအကျင့်ဥစ္စာဖြစ်တဲ့စန့်ရှင်းသောအကျင့်မဟုတ်မိမိရဲ့အကျိုးစီးပွားအစစ်အမှန်နဲ့တကယ်မဆက်တဲ့ဝမ်းသာဝမ်းမြောက်နဲ့အထုခံစားခြင်းဆိုတာရှိတယ်တဲ့ အဲ့ဒီအတုခံစားခြင်းကိုမခံစားဘူးတဲ့ကာမဂုဏ်အာယုန်တွေကိုရှောင်တယ်ပေါ့ကာမဂုဏ်ကာမဂုဏ်ချမ်းသာတွေကိုရှောင်တယ်ဒီလိုဆိုကြတာပေါ့ခုနသောသောပိုင်းကတော့ဆောင်းတာဒါတွေကာမဂုဏ်ချမ်းသာတွေလိုက်စားတာအဲနောက်ပိုင်းကတော့မလိုက်စားဘူးတဲ့အနန္တယောဂဆိုတာမလိုက်စားပါဘူးရှောင်တဲ့သဘောမျိုးပါပဲဧတတမောဤကာမဂုဏ်အာယုန်ချမ်းသာကိုရှောင်ကျင်ခြင်းသည်အတုခောသိရမရှိတဲ့ အနုပခါတော့ကိုက်ရရှင်းဆက်တာတော့တရားမရှိကိုက်ရရှင်းဆက်တာမရှိအနုပါယာတော့ပင်မမှုမရှိအပ္ပရိလာဟောခံဝန်ကြီးပူပန်မှုမရှိတာမပฏิပဒါမှန်ကန်သောဖြောက်မှန်သောအကျင့်ဖြစ်၏တဲ့ဒီလိုဆိုပါတယ်အဲတော့ပါဠိတရားများနေတော့ဒါတွေကိုဗမာလိုမအနေပေးနေရတာသိချက်ခတ်သွားတယ်ဆိုလိုတာကတော့ ကာမချမ်းသာသုံးဆောင်တဲ့အကျင့်လမ်းစဉ်ဆိုတာရှိတယ်။အဲဒီသုံးဆောင်တဲ့အကျင့်လမ်းစဉ်ဟာတဲ့ဒုက္ခကြီးပွေလာတယ်။သင်မမှုကြီးပွေလာတယ်။အင်းစိတ်ကြီးတငင်နဲ့ပေါ့လေအမှန်တန်ဆိုးရတဲ့အပြစ်အနာစာတွေလည်းရှိလာတယ်။ထေဝကျင်လုံကျွမ်းတဲ့အပြစ်အနာစာတွေလည်းရှိပြီးတော့လမ်းမလမ်းမပဲ။အဲဒါတွေကိုမသုံးမဆောင်ဘဲနဲ့ ကြောင်တိတ်လို့နေတဲ့သဘောကတော့ခုနစောစောပိုင်းကပြောခဲ့တဲ့ဆင်းရဲဒုက္ခတွေအရှင်းမရှိကြောက်မှန်းအပြစ်မယ်လို့ဒီလိုဆိုလိုပါတယ်။အဲ့ဒါကိုညီရပြီးတော့ငါပြမိကြတယ်ငါ။အဲ့ဒါဓမ္မတာကြီးတစ်ခုချင်းရှင်းပြရမှာပေါ့။ဓမ္မဘုန်းကြီးတို့ကာမဒုက္ခဆိုတာကာမဂုဏ်ချမ်းသာ။ကာမဂုဏ်ချမ်းသာခံစားရတယ်။ကာမဆိုတဲ့နေရာမှာနှစ်ပိုင်းခွဲထားတယ်။ ဝိထုကာမနဲ့ကိလေသာကာမရယ်လို့ဝိထုကာမဆိုတာကตายာစရာအာယုန်ကိုဝိထုကာမလို့ခေါ်တယ်အဲ့ဒါကအမျိုးအမည်နဲ့ဆိုလို့ရှိရင်တော့၅မျိုးတော့ပြထားတယ်အဲ့ဒီ၅မျိုးကဘာတွေလဲဆိုတော့အမြင်အာယုန်ကာမဂုဏ်တစ်မျိုးအကြအာယုန်ကာမဂုဏ်တစ်မျိုး အနတ်အာယုံကာမဂုဏ်တစ်မျိုးအရသာအာယုံကာမဂုဏ်ကတစ်မျိုးနဲ့အတွေ့အထိအာယုံကာမဂုဏ်ကတစ်မျိုးတဲ့အဲ့ဒီ၅မျိုးတဲ့အဲ့ဒီဟာဝိတုကာမလို့ခေါ်တယ်လူချင်းစရာတွေပေါ့လူချင်းစရာဖြစ်ပြီးတော့လူချင်းတဲ့ကာမတဏှာရဲ့ဤရာအာယုံဖြစ်လို့သူ့ကိုဝိတုကာမလို့ခေါ်တယ်ဒါဒီနားလည်ကြတယ်နော်အဲ့ဒီလူချင်းစရာ ဝိတုကာမတွေဟာလူချင်းတဲ့သဘောကိုကိလေသာကာမလို့ခေါ်တယ်။အမြင်ကောင်းလေးကိုမြင်နေတာအကြကောင်းလေးကိုကြားနေတာအနာကောင်းလေးကိုရှင်းနေတာဆက်နေတာအရသာကောင်းလေးကိုစားနေတာထိတွေ့ကောင်းလေးကိုထိနေတာတွေ့နေတာနာပေါ့အဲ့ဒါကိလေသာကာမလို့ခေါ်တယ်။လူချင်းတဲ့သဘောလူချင်းတဲ့သဘောကိလေသာကာမ ဒါကာမသမမျိုးရှိသွားတော့နှစ်မျိုးဟုတ်တယ်မလားဝိတုကာမနဲ့ကိလေသာကာမလူကျင်စရာကဝိတုကာမလူကျင်တာကကိလေသာကာမဟုတ်တယ်မလားလူကျင်စရာကဝိတုကာမလူကျင်တာကကိလေသာကာမဟုတ်လားအဲ့ဒါလေးကိုခွဲခြားနားလည်ထားမှာကာမတုခဆိုတဲ့သကလုံးကိုအလေးပဲခေါ်လို့ကောင်းမှာနော်အဲ့ဒါလေးကိုဆိုလိုက်ကြသားမှာအဲကာမနှမျိုး ဝုထုကာမကိလေသာကာမလူကျင်စရာကဝုထုကာမလူကျင်စရာအာယုံကဝုထုကာမလူကျင်တာကကိလေသာကာမလူကျင်စရာအာယုံကဝုထုကာမလူကျင်တာကကိလေသာကာမ

နားလည်ရဲ့နော်နားလည်ရဲ့အဲ့တော့လူကျင်တာကပြိဋ္ဌာကာမဘာတွေကိုလူကျင်တာတော့ဘယ်မှာသွားပြီးတော့ညှိတွယ်ပြီးတော့လူကျင်တာတော့အဲလူကျင်စရာအာယုံရတော့မလားလူကျင်စရာအာယုံလေးကတော့မျိုးရှိတယ်ငါမျိုးငါမျိုးကဘာပါတော့အမြင်အာယုံကာမဂုဏ်တစ်မျိုးအကြအာယုံကာမဂုဏ်ကတစ်မျိုးအနတ်အာယုံကာမဂုဏ်ကတစ်မျိုးအရသာအာယုံကာမဂုဏ်ကတစ်မျိုးနဲ့ ရှိရှိအာယုကာမဂုဏ်ကတမျိုးဟုတ်တော့လားငါးမျိုးပေါ့ရှင်းရှင်းပြောလို့ရှိရင်အစင်းအလှကောင်းလေးတွေပေါ့လှလာပါပါအစင်းလေးတွေတမျိုးရှိရမလားပြီးတော့တာယာရင်ရောင်းတဲ့အတန်လေးရှင်းသားတို့ဆိုင်သားတို့ဘုံသားတို့ဟုတ်တော့လားပြီးတော့ကိုယ်လိုရှိတဲ့ပုဂ္ဂိုလ်ရဲ့ပြောဆိုတဲ့ဒီကတန်လေးတွေဟုတ်တယ်မလားအဲတာယာညူတာအဲညဉ့်ညဉ့်ညောင်းညောင်းနဲ့သာသာယာယာနဲ့ဆိုတဲ့ဒေတာတခြင်းတန်လေးတွေပေါ့နော် ဒီတော့ပြင်းပြတဲ့အနံလေးတွေပေါ့ဘာနာလို့ဘာနာလို့ပြီးတော့နတ်တာနတ်လို့ပေါ့ပြီးတော့ကိုယ်လိုရှိရဲ့ပုဂ္ဂိုလ်ရဲ့ကိုယ်ကလာတဲ့အနတ်လို့ပေါ့လေဒါတွေအရသာလည်းပဲမိမိစားသုံးရတဲ့အရသာရောဒီနေ့ရှင်ပေါ့ခြေခြေသဘာအင်္ဂါကအရသာ6ပါးပေါ့ဒါကအာဟာရတွေထဲမှာစားဝယ်ရတောက်ဝယ်ရတွေထဲမှာသူကပြီးတယ်ပြီးတော့အဲ့ဒီဟာကိုချက်ပြုတ်လောက်ကင်ပြီးတော့ဖန်တီးပေးနေရတဲ့ပုဂ္ဂိုလ်တွေဒါတွေပေါ့အကုန်လုံးပါပါတယ် ပြီးတော့အထိအတွေ့အထိတွေ့ဆိုတာကကိုကိုနဲ့မကွာကပ်ပြီးတော့နေတဲ့ဟာရောအဝတ်အစားတွေပေါ့နုနုညံ့ညံ့နုနုဖဖအဝတ်ကလေးတွေပေါ့ဒါသိကြရတာလေပြီးတော့အိပ်ရာနေရာတွေဂရင်ကလေးထိုင်မှုရာဆိုဖာစဒီဘောဒီကံမျိုးတွေပေါ့ဗဟိတတဲ့မဲ့အရာဝတ္ထုပေါ့လေအဲ့ဒါတွေသိကြည့်လို့ရတဲ့ကောင်းနဲ့ပွတ်တပါယုံနေပေါ့ပြီးတော့လူအချင်းချင်းသိတွေ့တာတွေပေါ့ဘုမအချင်းချင်းသိတွေ့တာဒါတွေပေါ့နော်အတွေ့တွေပေါ့ အဲ့ဒါဒီကာမဂုဏ်တွေပါပဲကာမဘုံသားဆိုတော့ကာမဘောဂီဘောဒီကာမဂုဏ်ခံစားတဲ့ပုဂ္ဂိုလ်ကြီးကြီးအဲ့ဒါတွေပဲဒါဒီပေါ်မှာပဲစိတ်ကရောက်နေတာပဲကောင်းတာလေးတွေချော်လာလေးတွေမြင်မြင်တာကြားကျင်တာနားကျင်တာစားကျင်တာထိကျင်တာဘောလို့အဲ့ဒါမလားအဲ့တော့ခုနအာယုကာမဂုဏ်ကလူချင်းစရာဝိသုကာမဖြစ်ပြီးအဲ့ဒါလေးလူချင်းနေရာတွေကကိလေသာကာမဟုတ်လားကိလေသာကာမ ကိုယ်လူရှိတဲ့ဟာလေးကိုမြင်ကြနာစသိတွေ့နေရပြီဆိုတော့ဘယ်လိုနေသလဲစိတ်ထဲကကောင်းမလားမကောင်းဘူးလားကောင်းတယ်အဲ့ဒါလားကောင်းတယ်စိတ်ထဲကတမြုပ်မြုပ်နဲ့ပေါ်ဒီဝမ်းတောင်မြောက်ပြေးပြီးတော့ကောင်းရမှာအဲ့ဒါကာမဒုက္ခလို့ခေါ်တယ်ဟုတ်လားကာမဒုက္ခတဲ့ကာမဂုဏ်ချမ်းသာနော်ကောင်းတာလေးတွေမြင်ရတော့ဒီမှာကြည့်လို့ကောင်းတယ်မြင်လို့ကောင်းတယ်ကောင်းတဲ့အတာလေးတွေနားထောင်ရတော့ စာယူကြောင်းနဲ့အတန်လေးတွေနားထောင်ရတော့နားထောင်လို့ကောင်းတယ်အတန်လေးကတဲချိုးတယ်အေးတယ်ဟုတ်လားအဲအတန်ရှင်ကလည်းပဲဘယ်လိုပဲဆိုတာပေါ့လေအတန်တော့တည်းမဟုတ်ဘူးအတန်ရှင်စီသွားတာပဲခုနအရှင်းလေးရတဲ့စလိုက်တာဆိုတာပေါ့လေအရှင်းရှင်အရှင်းလေးတော့တည်းမဟုတ်အပြင်အရှင်းပိုင်ရှင်ပြီးကိုလို့သွားတာဟုတ်လားအဲအာယုံရောအာယုံရဲ့ကြည်ရာဖြစ်တဲ့ပုဂ္ဂိုလ်ထူသွားတာဟုတ်လားအနတ်တယ်လည်းထုံနည်း၎င်းနဲ့ အနရဲ့တရားဖြစ်တဲ့ဝတ္ထုကြီးသွားတာခုနအရသာအရသာဆိုတာသာသဝရတဲ့မှာပါတဲ့သူစိသဗ္ဗအင်္ဂါခသူကြိုက်တဲ့အရသာကိုကောင်းတဲ့အရသာလေအဲဒီအရသာရဲ့တရားဖြစ်တဲ့သာဝေတောက်ခွဲရေးဖန်တီးပြီးတဲ့ပုဂ္ဂိုလ်တွေအကုန်လုံးပြီးတဲ့ပါတယ်ဟုတ်တယ်မလားအဖြစ်တွေလည်းဒုနည်းကောင်းပါပဲရှိရတွေ့ရတဲ့နိညာနဲ့ဟာလေးတွေနိညာနဲ့ဟာနိညာနဲ့ဖုဒ္ဓဘာယုံရဲ့တရားဖြစ်တဲ့ယောက်ျားမိန်းမဒါမျိုးတွေပေါ့အကုန်လုံးပါပဲကာမဂုဏ်ကြီးတဲ့ပါပါတယ် အဲ့ဒါမျိုးတွေမြင်ကြနာစဖြစ်ဖြစ်ပြီးတော့ရရှိတဲ့ချမ်းသာကိုကာမတုခကာမဂုဏ်ချမ်းသာလို့ခေါ်တယ်။ဟုတ်လားကာမဂုဏ်ချမ်းသာတဲ့ကာမဂုဏ်ချမ်းသာကာမချမ်းသာလို့လည်းခေါ်တယ်ကာမဂုဏ်ချမ်းသာလို့လည်းခေါ်တယ်။အခုရိုးရိုးခါဆိုလို့ရှိရင်တော့ဘုန်းကြီးတို့ရှင်းလေးတွေမြင်သွားတယ်ကြားသွားနားသွားစားသွားသိသွားတယ်နားလို့ ဒါလေးတွေကရိုးရိုးညင်ပြီးတော့သွားလို့ရှိရင်ဘာမှအကောင်းလို့ဆိုပြရမရှိဘူးခါတိခါတာပဲမြင်သွားလိုက်တာကြားသွားနားသွားစားသွားသိသွားလိုက်တာဟုတ်တယ်မလားဒါပဲဒီတော့ဓမ္မဒီအကောင်းလေးတွေကဘာဖြစ်လို့ကောင်းရတာလဲလို့ဆိုတော့ကိလေသာလောက်ဆွပြီးတော့ထည့်တယ်လို့ကောင်းတာဘုရားတို့ကျမ်းဂန်များမှာပြထားတယ်ချမ်းသာနှမျိုးလေ ญาติကဒုက္ခနဲ့အကြတိကဒုက္ခရဲ့ချမ်းသာမျိုးပြတာဟုတ်လားญาติကဒုက္ခဆိုတာကအဲ့ဒါမှာဝိအာဝိအာသိတတ်တာကဒီပါလားဝိဆိုတာကအထူးထူးအပြားပြားအာတိကအာတိကဆိုတာကသွန်းလောင်းတယ်သွန်းလောင်းခြင်းဆိုတဲ့အဓိပ္ပာယ်ရအထူးထူးအပြားပြား သွန်းလုံးပေးခြင်းဟွာထက်ခတ်ပေးခြင်းလို့ဒီလိုသိနေရတယ်အလုံးပေါင်းစပ်လိုက်တဲ့အခါကျတော့ဗျာတိကောဗျာတိကအထူးထူးအပြားပြားသွန်းလုံးထက်ခတ်ပေးခြင်းဟုတ်လားဆိုကြပါစို့သက္ကုဏရူပန်ဒိဋ္ဌဝါနိမိတ်တဲ့ခါကြီးသက္ကုဏသက္ကုဝိညာဉ်ဖြင့်မြင်ပြီးတဲ့စိတ်ဖြင့်ရူပံစိတ်နှစ်သက်စရာယူပါယုံကို ဒိဋ္ဌဝါကြည့်၍ရင်၍နိမိတ်ဂါဟိပုံပန်းတဏ္ဍာကိုကြည့်၏အနုပြည့်တဲ့ဂါဟိကိလေသာသင်ရှားစရာဖြစ်တဲ့လက်ရှိကောင်းအသေးစိတ်အမူအရာနဲ့ကျုံဟံရေဟံသွားဟံစသည်ကိုယူ၏အဲဒီကျမ်းဂန်များမှာပြထားတယ်မြင့်တည်းရဲ့စိတ်ကလေးနဲ့ယူပါယုံပေါ့လေယူပါယုံတစ်ခုခုကိုမြင်လိုက် ကြည့်လိုက်တယ်တဲ့ကြည့်လိုက်တဲ့အခါကျတော့ဓမ္မပထမဆုံးအကျမ်းစားပေါ့မိမပုံသဏ္ဍာန်ယောက်ျားပုံသဏ္ဍာန်သူ့မှာရှိနေတဲ့လက်ရှိကောင်းပုံသဏ္ဍာန်အဲလက်ရှိကောင်းအင်္ဂါအစိတ်ပိုင်းကိုကျုံဟန်ရေဟန်သွားဟန်လာဟန်နေပေါ့လေအဲ့ဒါအနုပစ္စနဲ့ကာဟခေါ်တယ်အဲ့လိုယူတဲ့နေရာမှာကြည့်လို့ကောင်းတယ်မြင်လို့ကောင်းတယ်ကြည့်ရတာအားမရနိုင်ဘူးဆိုတာပေါ့လေဖြစ်သွားတယ် ဟုတ်လားအဲ့ဒီဖြစ်သွားတဲ့ဟာလေးကိုကာမဒုက္ခလို့ခေါ်တယ်တို့သူအတန်ကြားအတန်လေးကြီးကြားတဲ့အခါလေသာညင်းနဲ့အတန်လေးကြီးကြားတဲ့အခါပြင်းပြတဲ့အတန်လေးကြီးရှိသေးရတဲ့အခါအရသာကုန်းလေးကြီးစားရတဲ့အခါရှိတွေ့တဲ့အခါလည်းပဲဒီတိုင်းပဲဟုတ်လားအဲ့တော့အဲ့ဒီချမ်းသာတွေကຢာကသိနေတာကိုသူကသုံးလုံးထည့်ပြရမျက်စိနဲ့မြင်သိတဲ့စိတ်နဲ့ဓမ္မအရှင်းလေးမြင်လိုက်ရတယ်ဆိုတော့ အချင်းလေးညီုံမြတ်တက်တက်ဆိုလို့ရှိရင်တော့တာယာဝဲမထင်သေးဘူးဟုတ်လားမိန်းမပဲယောက်ျားပဲဆိုတဲ့အနေနဲ့အပေါင်းလိုက်ဓမ္မယူလိုက်ပြီအဲ့ဒါမှအပေါင်းလိုက်အနေနဲ့ຢာကလေးဖြစ်သွားတယ်နင်းနဲ့ကောင်းယောက်ျားပဲမိန်းမပဲဆိုတဲ့အနေနဲ့တွေးလိုက်ရဟုတ်တယ်မလားအဲ့ဒီကောင်းတဲ့အပေါ်မှာသူ့မှာရှိတဲ့မျက်နှာတို့နဖူးတို့ပါးတို့နေသေးတို့မျက်လုံးတို့မျက်ခုံးတို့ဟုတ်လားပါးစပ်တို့ ဒီအစိတ်ပိုင်းလေးတွေပေါ့လေဒီမှာအဲတာယာဝယ်ကောင်းတဲ့အစိတ်ပိုင်းလေးတွေကြောက်ပြီးတော့ကြီးစဲလေးလာတဲ့ဒီတော့သူ့ရဲ့ကျုံဟန်ရဲဟန်သွားဟန်လာဟန်ပေါ့ဒီအမူအရာတွေလည်းပဲကြောက်ပြီးတော့ကြီးတယ်ကြောက်ပြီးတော့ကြီးတဲ့အခါကျတော့သူ့နဘူးလေးကပဲလို့သူ့နာတာလေးကပဲလို့ဒီလိုဖြစ်လာပြီမလားဒီတော့ကျုံဟန်ရဲဟန်ကပဲလို့ဆိုတာဖြစ်လာပြီမလားအဲ့ဒီခါကျတော့အတုံးလိုက်ပြေးလိုက်အပေါက်လိုက်နေအပေါက်လိုက်အနေနဲ့ယူတဲ့ခုနຢာကဟာပို့ပြီးတော့ပြည်သားသာဖြစ်မလာဘူးလားဖြစ်လာအဲ့ဒီခါကျတော့ကြည့်ရတာ ကိုယ်လုံးအနေနဲ့လည်းပဲခြုံကြည့်လိုက်လို့ရှိရင်အောင်မယ်ကြည့်လို့ကောင်းရှိလို့ကောင်းဟုတ်လားသူ့မှာရှိတဲ့အစိမ့်ပိုင်းလေးတွေကျုံဝါကျင်ဟာသွားလာလေးတွေကလည်းဘယ်လိုပဲဆိုတာပေါ့လေပါရမှုတွေအပေါင်းလိုက်အနေကစားပြီးတော့အစိမ့်စိမ့်လိုဖြစ်လာတယ်မလားဟုတ်လားအဲ့ဒီလိုအခါမျိုးမှာဘယ်လိုနေသလိုအရသာမရှိဘူးလားအရသာရှိတယ်အဲ့ဒီအရသာလေးမြင်ကောင်းအရသာလေးကကာမ အဲကာမတုခလေးပေါ့လို့ဖြစ်လာရတာဟာယာကကိလေသာလို့ခုနတတ်နှစ်တက်တဲ့အပေါင်းလိုက်အစင်းလေးကိုတတ်နှစ်တက်တဲ့ယာကအစိတ်အစိတ်လက်ချေကောင်းကျုပ်မှာရေဟာပေါ့သူတွားဟာလာလေးလိုက်လိုက်ပြီးတော့ตายတတ်မဲ့တဲ့ຢာကလေးတဲ့အဲ့ဒီຢာကလေးလောက်ဆက်ပြီးတော့ထည့်ပေးလိုက်တာတဲ့ဟုတ်လား အဲ့ဒီလိုဆက်ခတ်နိုင်မှအရသာပေါ်တဲ့ချမ်းသာကကာမချမ်းသာတဲ့ကာမချမ်းသာဟုတ်လားဟိုလှပတဲ့အခြင်းကိုမြင်လိုက်ရလို့ရှိရင်ကိလေသာကိလေသာရှိတဲ့ပုဂ္ဂိုလ်မှာတော့ဒါကတော့ဒီဒီအာယုံအရသာခံစားရတာဟုတ်တယ်မလားမတတ်မဲ့ဘူးဆိုလို့ရှိရင်အဲ့ဒီချမ်းသာပေါ်နိုင်မှာမလားတတ်မဲ့တဲ့ຢာကမရှိဘူးအရှင်းအရှင်းမရှိဘူးအရှင်းမရှိအောင်လည်းပဲအခုလိုရှုမှတ်နေတယ်ဆိုလို့ရှိရင်ဒီချမ်းသာပေါ်နိုင်မှာမလားမပေါ်နိုင်ဘူးပေါ့ဟုတ်တယ်မလား ဥမာချင်းဘာနဲ့တူလဲဆိုတော့ဘုန်းကြီးတို့အသားများငါးများလေဟုတ်လားစစ်တဲ့ပြုတ်တဲ့အခါမျိုးမှာအဲစီလည်းမပါဘူးသားလည်းမပါဘူးဒီဟာကရဝေးအစရှိတဲ့မဆလာရီယာလည်းမပါဘူးဆိုပြီးဘယ်လိုနေရတော့အနာလည်းကောင်းပြီလားအရသာရောမကောင်းဘူးဟုတ်လားအဲ့တော့အသားရင်လို့ငါးရင်လို့ဖြစ်တဲ့အခါမှာအနာအရသာကောင်းအောင်စီစား ဒီရာကရဝေအစရှိတယ်အခါကြီးချက်ခါမှာကအရသာရှိတယ်မလားဒါလိုပဲလည်းပဲခုနမြင်ကောင်းလေးကိုမြင်ပြီးတော့အမလီသူ့ကိုပုံနာနာကြီးရလည်းပဲကျဲပြီးတော့ရှိလို့ကောင်းတယ်သူ့ရဲ့နှစ်ခုမျက်လုံးမျက်ခုံးကလည်းဘယ်လိုပြုံးဟန်ရဲဟန်သွားလာကလည်းဘယ်လိုပဲဆိုတာပေါ့လေဟုတ်တယ်မလားအဲ့တော့ အဲ့ဒီตายာမှုတက်နေတဲ့မှုຢာကားလေးတဲ့အဲ့ဒီຢာကားလေးလုံးဆွဲပြီးတော့ထည့်ပေးလိုက်တဲ့အတွက်ဒီချမ်းသာလေးကကိလေသာနဲ့ရောနှောရတဲ့အတွက်ဒါပြီးတော့အရသာလေးပေါ်ထွက်သွားတယ်ဟုတ်လားအဲ့ဒါญาတိကဒုက္ခလို့ခေါ်တယ်ญาတိကဒုက္ခကိလေသာလုံးဆွဲပြီးတော့ဖြစ်ခါပြီးတော့ယူရတဲ့ချမ်းသာတဲ့ญาတိကဒုက္ခနော်ญาတိကဒုက္ခအဲ့ဒီญาတိကဒုက္ခက ဟုတ်လားຢာကကိလေသာလောဘကိလေသာပါလာပြီမလားရောလောဘကိလေသာလောဘဖြစ်တယ်ဆိုလို့ရှိရင်တွေ့ဝဲတဲ့မောဟမပါဘူးလားပါမောဟလည်းပါပြီပေါ့ဟုတ်လားအဲမောဟပါလို့ရှိရင်လည်းလောဘပါတာပဲမသိလို့ပဲဒီမှာတွေ့မိတာပဲမလားပြီးတော့ဒီလိုຢာကအစိုင်းနဲ့ကိလေသာတွေဖြစ်သွားမှာကိုမယုံဘူးမဆက်ဆုပ်တဲ့အဲဒီကဒီကလည်းပါမသွားဘူးလားပြီးတော့မကြောက်တဲ့ကိလေသာအပြည့်မကြောက်တဲ့ အနုတ္တပဒါလည်းပါမသွားဘူးလားစိတ်ကလေးမထိနိုင်လို့ဒီလိုဖြစ်သွားတယ်ဆိုတာဥဒိတလည်းပါမသွားဘူးလားကြက်နေလို့ဒီလိုပြရတာကိုကိုအလိုရှိတဲ့အာယုံမှာအဲတင့်တော်တဲ့အာယုံမှာစိတ်ကလေးစိုက်ကြနေလို့ရှိရင်ဒါဆိုအစုကြည့်မပြဲတော့ဒီလိုအနေမျိုးရောက်နိုင်မှာမလားမရောက်နိုင်ဘူးဒီတော့ခုနအမြင်ကောင်းလေးတွေကိုမြင်ပြီးတော့မြင်ကောင်းချမ်းသာလို့ဖြစ်သွားရတာဟာမြင်ရတဲ့အခြင်းကို အလုံးလိုက်အနေနဲ့ပထမဆုံးသာယာတတ်မဲ့တဲ့ຢာကအစိတ်အစိတ်ပေါ့လေသုံးတာပြီးတော့ယူတယ်သာယာတတ်မဲ့တဲ့ຢာကအဲ့ဒီຢာကကြီးခုနဟုတ်အသားရင်တို့ငါးရင်တို့ချက်တဲ့အခါမျိုးမှာဗာလဲစီစာဒီຢာကရဝေးအစရှိတဲ့အဆောက်အဦတွေဟင်းရဲ့အဆောက်အဦတွေထည့်ပြီးတော့ခတ်လိုက်တော့အနံလည်းကောင်းအရသာလည်းကောင်းလာတယ်မလားဒီတိုင်းပြုတ်သားမယ်တဲဖုတ်သားမယ်ဆိုဘယ်ကောင်းမလဲမကောင်းဘူးမလားသာမပါစူပါဆိုဘယ်ကောင်းလို့မစားဘူး ဟောစားလေးကြည့်ပြီးအလောတော်လေးထည့်လိုက်တယ်ဇီယာကရဝိစားကြည့်တယ်မဆလာလေးထည့်လိုက်တယ်ဆိုတော့ဝေးပြီးတော့စားလိုက်ရပြီဆိုလို့ရှိရင်ခါတဲ့ကိုဟမ်အကျော်တွေကိုစိတ်ပြီးတော့ရတာဒီလိုဖြစ်သွားတယ်မလားအဲ့တော့ခုနအသားရင်းငါးရင်းတွေဟာသားတို့ခြီတို့ဇီယာကရဝိစားရှိတဲ့အဲမဆလာတွေအမွှေးတွေထက်ခတ်နိုင်ပါမှအရသာရှိတယ်လို့အရသာရှိတယ်လို့ထို့သူကဲခုနမျက်စိအသင်းနဲ့အဲခုန မြည်သိတဲ့စိတ်ကလေးနဲ့အင်းအာရုံကိုမြင်လိုက်ပြီဆိုလို့ရှိရင်ရိုးရိုးအနေနဲ့တော့တာယာစရာမရှိဘူးဟုတ်လားဟောတာယာတတ်မဲ့တဲ့ຢာကာလေးတွေလောက်ကျွတ်ပြီးတော့ထည့်ပေးလိုက်တော့ကြည့်လို့ကောင်းလိုက်တာလှလိုက်တာဆိုတာမြင်ကောင်းချမ်းသာလို့ပေါ်မလာဘူးလားຢာကကိလေသာလောက်ကျွတ်ပြီးတော့ထည့်ပေးလို့ရရှိတဲ့ချမ်းသာတဲ့အဲ့ဒါဗျာတိကဒုက္ခလို့ခေါ်တယ်ဟုတ်လားဘာချမ်းသာလဲတော့ဗျာတိကဒုက္ခဗမာလိုကပါတော့ ကိလေသာလောင်းဆွဲပြီးတော့ဖက်ခါပြီးတော့ယူရတဲ့ခံတာဟုတ်လားလာပဲအဲ့တော့ကိလေသာတွေရောသွေးပြီးတော့ပါလာတယ်ဆိုလို့ရှိရင်ဒီမှာတန်ရှင်းလေးရလားမတန်ရှင်းအဲ့ဒါသမိတ်တဒုက္ခလို့လည်းခေါ်တယ်ဟုတ်လားကိလေသာနဲ့ရောနှောပြီးတော့ဖြစ်လာတဲ့ခံတာတဲ့ကိလေသာတွေရောနှောပြီးတော့ပါလာတယ်ဆိုလို့ရှိရင်စိတ်ရှင်တန်ရှင်းလေးရလားမတန်ရှင်းအဲ့ဒါမလားအဲ့ဒါအပရိသုဒ္ဓလို့လည်းခေါ်တယ် အပရိဒုက္ခမစင်ကြယ်ဘူးဟုတ်လားမစင်ကြယ်တဲ့ချမ်းသာလို့ဆိုရက်နော်အဲ့ဒါဗျာဒိတဒုက္ခဆိုတာကကာမဒုက္ခကိုပြောတာပဲဟုတ်လားကာမဒုက္ခပဲပြီးတော့တာညုံတဲ့အတန်လေးချက်ကလေးကြားလိုက်ပြီဇာတိရတိနဲ့ကြားလိုက်ပြီဟုတ်လားအဲ့ဒီအတန်လေးကိုမตายရတဲ့ပုဂ္ဂိုလ်မှာဆိုလို့ရှိရင်ကောင်းမှာမလားမကောင်းဘူး တာယာမှုအရှင်းကင်းနေတဲ့ခုနအနာဂါတို့ရဟနာတို့မှာဆိုလို့ရှိကောင်းပါမလားမကောင်းဘူးပေါ့အနာတယ်လည်းထုံကြီးကောင်းမယ်အရာကလည်းထုံကြီးကောင်းမယ်အဖြစ်တွေလည်းထုံကြီးကောင်းမယ်ဟုတ်တယ်မလားကာမရာကအရှင်းကင်းနေတဲ့ပုဂ္ဂိုလ်ရဲ့ဖို့ရာမကောင်းဘူးကာမရာကမကင်းတဲ့ပုဂ္ဂိုလ်ရဲ့ဖို့ရာတော့ဒါတွေကကောင်းတယ်ချမ်းသာဟုတ်လားကာမဂုဏ်ချမ်းသာဘူးဒါတွေအတွက်ပဲဒီလုံးမနေရတာနော်ကာမဂုဏ်ချမ်းသာနဲ့မကင်းတဲ့ပုဂ္ဂိုလ်ဒါတွေတာယာမှုလိုလားနေတဲ့ပုဂ္ဂိုလ်တွေဒါတွေဒါတွေပဲလုံးမနေရတာဟုတ်တယ်မလား အခုခွန်ကြီးတို့ယောဂီတွေမြင်နိုင်ကြတဲ့နာနေစားတဲ့ရှိတဲ့ပြီးတိုင်းအကုန်လုံးပေါ်တရားလေးကိုပေါ်စေပေါ်စေလိုက်ပြီးတော့ရှုဟုတ်လားရှုရှုနေတော့ရှုရရှုရအောင်မှာစိတ်ကလေးကစိုက်ကြတယ်ဓမ္မတိဖြစ်နေပြီဆိုလို့ရှိရင်စိတ်ကလေးမငြိမ်ဘူးလားငြိမ်တယ်ဟုတ်လားငြိမ်တယ်နောက်ငြိမ်ရနေပြီးတော့တတိတိရှုကြတယ်ရှုတာကွဲလာပြီမလားအကြောင်းနဲ့အကျိုးသိလာပြီမလားဒါတော့ရှုတိုင်းရှုတိုင်းမှာလည်းပဲ ပေါ်ပြီးတော့ကြောက်ကြောက်သွားတာလေးတွေမြင်ပြီးတော့ကြောက်ကြားပြီးတော့ကြောက်နားပြီးတော့ကြောက်စားပြီးတော့ကြောက်ဖြီးပြီးတော့ကြောက်ပြီးပြီးတော့ကြောက်ကိုယ်ပြီးတော့ကြောက်ဆန်းပြီးတော့ကြောက်ပေါ့အကုန်လုံးဖြစ်ပေါ်တိုင်းဖြစ်ပေါ်တိုင်းပြင်ဆင်လိုက်ပြီးတော့ရှုလို့ယုံနာတဘာဝအမှန်ကိုသိရခြင်းပုတ်ပေါ်ပြီးတော့ကြောက်ကြောက်သွားတဲ့မမြဲတဲ့အနိစ္စနဲ့လက္ခဏာချက်ကလေးတွေကြည့်လာပြီအာဟုဇရာမဟုတ်တဲ့ဒုက္ခချက်ကလေးတွေကြည့်လာပြီ သူသဘောတိုက်ပြီးဖြစ်နေတဲ့အနတ္တအချက်လေးတွေလည်းသိလာပြီဒီနည်းနဲ့ပဲမမြဲဘူးရှင်းရဘူးသူသဘောတိုက်ပြီးဖြစ်ဖို့သိလာပြီဆိုလို့ရှိရင်အဲ့ဒီလိုမရှိလို့ယုံ nant သဘောမှန်လို့ပေါ်မှာအသက်ရှင်နေတဲ့အကောင်လေးလို့ထင်မှပြီးတော့မြဲတယ်ကောင်းစားချမ်းသာတယ်ဘာလို့ဆိုကိုယ့်အလိုတိုင်းဖြစ်တာပဲဆိုအစွဲတွေဝင်ကြတာမလားဒီအစွဲတွေဝင်ပြီဆိုလို့ရှိရင်ဘာဖြစ်တော့ခုနတာယာတတ်မှုလာတယ်မလားအထူးအားဖြင့် ယုံနိုင်ရဲ့ဒုပြစ်တွေကိုအာဟုဇရာမဟုတ်ပုံကိုဆင်းရဲပုံကိုမတွေ့ဘူးဆိုလို့ရှိရင်တာယာမှုကဒီကလာတာပဲဟုတ်လားတာယာမှုကလာတာအခုယုံနာတို့ကမကောင်းတာတွေကြီးပဲပေါ်ပြီးတော့ပြောက်ပြောက်သွားတဲ့တရားတွေကြီးပဲအဆိုးတွေကြီးပဲဆိုတာပေါ့လေသဘောမှကိုမြင်ရတဲ့စိတ်တိုင်းစိတ်တိုင်းဟာလေးကိုဖြည့်ဆဲလိုက်ပြီးတော့ရှုတယ်ကုံဆုံးပြောက်ပြသွားတာလို့ မြင်ပြီးတော့ပြောက်ကြားပြီးတော့ပြောက်နားပြီးတော့ပြောက်စားပြီးတော့ပြောက်ဖြီးပြီးတော့ပြောက်ပြီးပြီးတော့ပြောက်အကုန်လုံးပေါ့လေဒီကြောက်တဲ့ပြောက်လိုက်ဒီကြောက်တဲ့ပြောက်လိုက်နေတာတွေ့ပြီဆိုလို့ရှိရင်မမြဲတာတွေ့တော့ဒါဖြစ်တော့အကုသရာမဟုတ်တာလည်းတွေ့မလားဟုတ်လားအကုသရာမဟုတ်တာတွေတွေ့လာတော့မလုံနေတော့ခုနမမြဲတာမတွေ့တဲ့အတွက်ကောင်းတာချမ်းသာတယ်လို့ထင်မှပြီးတော့ตายาကိုရှိတယ်ຢာကဟာပေါ်ခွင့်ရှိသေးလားပေါ်နိုင်တော့ ဟုတ်တယ်မလားမပေါ်နိုင်တော့ဟောမပေါ်နိုင်တော့တော့ဘာဖြစ်သွားတော့နောက်သမာဓိတွေလည်းထူးကောင်းလာပြီးတော့ဉာဏ်တွေအဆင့်ဆင့်ပွက်သွားတယ်မလားအထူးအားဖြင့်ရိတ်ကလေးပေါ်ရိတ်ကလေးပြောက်ခက်တွက်တွက်လေးပေါ့လေသိမြင်တဲ့အပိုင်းရောက်လာပြီဆိုလို့ရှိရင်အလင်းရောင်တို့ဤဤတို့ပတ္တတိတို့တရားရတာတို့တွေ့မလားဘူးလားတွေ့လာလို့ရှိရင်ဘယ်လိုနေရုံလဲအဲ့ဒီတရားအရသာနဲ့ခုနမြင်ကောင်းကြားကောင်း နံကောင်းအရသာကောင်းအဖြစ်ကြီးကောင်းခေါ်တဲ့ကာမဂုဏ်ချမ်းသာနဲ့အဲဒီကာမဂုဏ်ချမ်းသာကိုသာယာနေတာဘယ်လိုနေလို့ဟမ်မကွာဘူးလားကွာတယ်ဟုတ်တယ်မလားအဲ့ဒီတရားချမ်းသာကတော့ຢာကမပါဘူးတဲ့ဟုတ်လားຢာကမပါဘူးຢာကနောက်ကျပြီးတော့ထဲတာမဟုတ်ဘူးတဲ့ဟုတ်လားအဲ့ဒါလို့ကောင်းနေတာအဲ့ဒီချမ်းသာမျိုးအပြတိကဒုက္ခပါပဲဟုတ်လား စီမပါစားမပါပေါ့လေနှုတ်ကြည့်ဘူးလို့ထူးတဲ့အရာသာဆိုတာမျိုးဟုတ်လားမလားထူးတဲ့အရာသာဟောဘုန်းကြီးတို့ကအဲအမနာကောင်းတဲ့အပြီးတွေရစုမိတ်ပြည်အပြီးတွေကြည့်ပါလားပြင်မယ်လေးများစားလိုက်ရလို့ဘယ်လိုနေတော့ဒီထဲမှာစီထက်စားတဲ့ကိုလိုရလားမလိုဘူးဒီလိုကောင်းကောင်းများစားလိုက်ရပြီဆိုဘယ်လိုနေတော့သိကောင်းတာပေါ့ဒီလိုကြိုက်တဲ့ပုဂ္ဂိုလ်တွေဆိုလို့ချင်းသိကောင်းတာဟုတ်လားမလားဒီထဲမှာစားလို့ဘာလို့ထက်ခါကိုလိုသေးလားအလို့ကောင်းတာဟုတ်လား ဘုန်းကြီးတို့တရားအရသာကလေအတ္တဒုက္ခဒုက္ခခေါ်တယ်ကိလေသာလုံးဆွတ်ပြီးတော့ယူရတာမျိုးမဟုတ်ဘဲနဲ့အလောတဲ့ချမ်းသာနေတာတဲ့အတ္တဒုက္ခဒုက္ခဟုတ်လားမလားအဲ့တော့ကိလေသာတွေမပါဘူးဆိုတော့ဒီဟာကိလေသာနဲ့ရောချက်တဲ့ကာမိတ္တဒုက္ခလို့မဆိုရတော့အတ္တမိတ္တဒုက္ခခေါ်တယ်မရောမချက်ဖဲနဲ့တဏ္ဍကောင်းနေတာတဲ့ဒီလိုမလားပရိသုဒ္ဓဒုက္ခစန့်ရှင်းစင်ကြဲတဲ့ချမ်းသာတဲ့ဒီလိုကျမ်းဂန်ကြီးအပြထားရဲ့ဟုတ်လား သူဘုန်းကြီးကဒါအခြေခံထားပြီးတော့ပြောနေရတာဒီကာမဂုဏ်ချမ်းသာဟာဘာမှမဟုတ်ပါဘူးဆိုတာပေါ့လေဒီအခြေခံလေးကြည့်ချင်ဟုတ်တယ်မလားဒီသဘောလေးကြည့်ချင်နော်ဒီတော့ဘုန်းကြီးတို့ယောဂီတွေကနားလည်ပြီဇာတိကဒုက္ခနဲ့အဇာတိကဒုက္ခအဲ့ဒါမလားနားလည်သွားပြီအဲ့တော့ကာမဂုဏ်ချမ်းသာဆိုတဲ့ဟာຢာကရှိနေတဲ့ပုဂ္ဂိုလ်တွေမှာအကောင်းလို့ဆိုရပြီလေလို့တာယာပွဲလို့ဆိုရပြီလေလို့ တာယာမှုမကင်းတဲ့ပုဂ္ဂိုလ်တွေပြီးတော့တာယာမှုအရှင်းမကင်းနေတယ်လို့အခုလိုမြင်လိုက်ကြတဲ့ဓဝါ၆ပါးကစိတ်တယုံနာလေးကိုဖြည့်ဆဲလိုက်ပြီးတော့ရှိလို့ရှိမှတ်တဲ့အချိန်လုံးတက်ပြီးတော့ဉာဏ်နဲ့အတင့်အတင့်ဖြစ်လာတဲ့ပုဂ္ဂိုလ်တွေအခုရမှာဆိုရင်တာယာတတ်မဲ့တဲ့ຢာကမပေါ်ဘူးကာမဂုဏ်အာယုန်နဲ့တော့တွေ့နေတာပဲမလားအမြင်ကာမဂုဏ်နဲ့လည်းတွေ့နေတာပဲအကြကာမဂုဏ်အနကာမဂုဏ်အထိပိကာမဂုဏ်ဟဲ့မလားအယတာကာမဂုဏ် နေတဲ့နေတဲ့တွေ့နေတာမို့လားမြင်စရာအကောင်းလေးတွေလည်းတွေ့နေတာပဲသင်္ကြန်နဲ့အနာလေးတွေလည်းရှူဆိုင်နေရတာဟုတ်တယ်မလားပြီးတော့တာယုံရောရဲ့အသာလေးတွေတခြင်းနာလေးတွေပါလိမ့်တယ်တခါတခါလည်းလာတာပဲဟုတ်လားအရသာလည်းပဲနေတိုင်းနေတိုင်းပေါ့တမိနစ်ဆက်ဆိုတတ်မှထားတဲ့အချိန်မှာစားနေရတာပဲအဖြစ်ပြေကောင်းလည်းပဲကိုယ်ကိုဝိဇ္ဇင်နဲ့အဝဇ္ဇကကအမြင့်ညွန်ညွန်လေးဒါလေးဖြူတွေးနေရတာအဲ့ရများလည်းဖြူတွေးနေရတာမလားလေးအေးရေးလေးတွေလည်းဖြူတွေးနေရတာပဲမလားဖြူတွေးနေရတယ် သူကြည့်တွေ့နေရတော့ဘာသူ့တယ်လဲအပြင်ကကာမဂုဏ်အာယုန်နဲ့နေတဲ့ပုဂ္ဂိုလ်နဲ့အခုတရားနယ်ထဲမှာနေတဲ့ပုဂ္ဂိုလ်နဲ့ဘာထူးတယ်လဲဟုတ်လားဘာထူးတယ်လဲကိုကမြင်လိုက်ကြတဲ့နာနဲ့စားတဲ့သူတိုင်းအပေါ်မှာကာယတတ်လိုက်တဲ့ຢာကလေးຢာကကိလေသာလေးဖက်ခတ်ပြီးတော့ကောင်းတယ်ဟုတ်လားကိုကကာမဂုဏ်ဆန်းတာအကောင်းဒီကတာယာမှုမရှိရအောင်လို့အမြဲမပြတ်တကာရှုမှတ်နေတော့ ကျူးမိတဲ့အာရုံနဲ့စားပြီးတော့ပေါ့လေကာယမှုတွေပေါ်မလာဘူးယုံနာသဘောမှန်နေပြီးတော့သူရဲ့မမြဲဆင်းရဲဘူးဟုတ်လားမလားဒီသဘောတိုင်းကိုဖြစ်ဖို့အထူးအားဖြင့်မကောင်းပုံလေးတွေအာဟုတရားမဟုတ်ပုံလေးတွေတွေ့လာပြီဆိုလို့ရှိရင်ကာယမှုတွေကင်းပြီးတော့ဟောဟမ်ຢာကနောက်ဆုံးရှင်မရှိပဲနဲ့ຢာကထက်ခိုက်ခြင်းမရှိပဲနဲ့အလော့ချမ်းသာလို့တဲ့ချမ်းသာတဲ့အပြတိကဒုက္ခတွေဘုန်းကြီးယောဂီတွေမှာရနေတာဟုတ်လား အဲ့တော့ဒီချမ်းသာဟာခုနကာမဂုဏ်ချမ်းသာနဲ့ရှင်းလိုက်လို့ရှိရင်ဘယ်ကအသိဉာဏ်မလို့ဟမ်ဘယ်ကအသိဉာဏ်မလို့အပြတိကဒုက္ခကအသိဉာဏ်မမလားဇာတိကဒုက္ခခေါ်တဲ့ခုနကာမဂုဏ်ချမ်းသာကဘယ်လိုနေမလဲရှင်းနေမှာမလားရှင်းနေတယ်ဟုတ်လားဒါကြောင့်သူ့ကိုသီနာသီနာဆိုတဲ့စကားနဲ့ဆိုပြရှုပ်ချတယ်ဟုတ်လားကာမဂုဏ်အာယုကိုခုံမင်းတွေ့တာတတ်ရ အဲตายရတတ်မဲ့ပြီးတော့ခံစားရတာတဲ့ခံစားမှုကဟိနယုံညံ့တယ်အညံ့စားအနှိမ့်စားအဲ့ဒါမလားအစင်တန်းနှိမ့်တယ်လို့ဆိုရမလားစင်တန်းနှိမ့်တယ်စင်တန်းနှိမ့်တယ်ချမ်းသာတဲ့ဟိနဆိုတဲ့စကားနဲ့ရှုပ်ထားတော့တယ်ဘယ်လိုစင်တန်းနှိမ့်တယ်လဲခုနကြည့်လေຢာကဆိုတာလောဘလောဘဆိုတာပေးရမယ်တရားပဲမလားဒီလောဘတရားတွေအကျဉ်းများသွားပြီဆိုလို့ရှိရင်ဘယ်လိုနေတယ်စိတ်နေစိတ်ကားစဉ်းစားနေသွားတယ်မလားနော်စဉ်းစားနေသွားတယ် လောဘပါနေပြီဒီလိုမလားပြီးတော့ငါကသာဟိဒီချမ်းသာကိုခံစားနိုင်တာပဲဆိုပြီးတော့ဗောလေအကောင်းလေးတွေအဲအမြင်ကောင်းကြားကောင်းနားကောင်းကြားသာကောင်းလေးတွေငါကသာခံစားနိုင်တာပဲဒီလိုပုဂ္ဂိုလ်ကမခံစားနိုင်ဘူးဆိုပြီးတော့မာနတွေမတက်ဘူးလားအဲ့ဒီလိုမာနတွေဝင်ပြီးတော့လည်းမြင့်ကြသွားတာလည်းမရှိတာဟုတ်တယ်မလားပြီးတော့ကိုလိုအခြားပုဂ္ဂိုလ်တွေဒီချမ်းသာမျိုးမခံစားသေးခြင်းကိုပြည့်စုံသေးခြင်းကိုကိုပိုင်တဲ့ဖြစ်တဲ့ကာမဂုဏ်ကိုအများနဲ့ ဆက်ဆံရမှာကိုမကြိုက်နိုင်တဲ့ပြီးမခံနိုင်တဲ့ဝန်တုံမှုလည်းမပေါ်ဘူးလားပို့ပြီးတော့ယုံညံ့မသွားဘူးလားကာမဂုဏ်အာယုန်လိုက်စားတဲ့ဘာမှမလားယုံညံ့သွားတယ်ပြီးတော့အခြားပုဂ္ဂိုလ်တွေပြည့်စုံနေတဲ့ဟာကိုကိုကမလိုလားတာပြီးမခံနိုင်တာအိတ်တာလည်းပဲဟိုရင်မနာလို့လည်းမဖြစ်ဘူးလားဖြစ်တယ်ဟုတ်လားတော့မြတ်စွာဘုရားမကြိုက်တဲ့ဟာတွေကိုဓမ္မမယုံမမဆက်ဆုပ်ပဲနဲ့ခံစားနေတယ်ဆိုတော့အစ်စ်ကောရှိရလားမရှိဘူးအာရိကလည်းဖြစ်နေဟုတ်လား ပြီးတော့အဆိုးကိုအကောင်းလို့ထင်မှပြီးတော့ဇွတ်တိုးနေတာရောအနုတ္တပကောင်ဖြစ်ဘူးလားဟောဖြစ်တယ်ဟုတ်တယ်မလားပြီးတော့ကိုယ်ပိုင်တဲ့ကာမဂုဏ်ကိုတုံပြောက်ကလာပြီးတော့အဲနှောက်ရက်မယ်ဆိုလို့ရှိရင်ဘယ်လိုဖြစ်မလဲဒေါသရောဖြစ်ဘူးလားအဲပါဇက်ကလည်းပဲယုံကြည်ကြမ်းတာတွေမထွက်နိုင်ဘူးလားပြီးတော့လက်ကလည်းပဲတုံပြာဖြစ်မသွားနိုင်ဘူးလားမရောက်နိုင်ဘူးလားအဲပို့ဆိုးသွားတာပေါ့ဟုတ်လား အဲ့ဒီလိုကိလေသာတွေပါနေတဲ့အတွက်ယုံညံ့တယ်လို့ခေါ်တာဟုတ်လားယုံညံ့တယ်ခုနအပြတိကဒုက္ခနဲ့ရှင်းကြည့်လိုက်လို့ရှိရင်သူကအများကြီးအစ်စ်နေနေတာဟုတ်လားနော်ဇာတိကဒုက္ခကိလေသာတွေပါမှာသူကကောင်းတာအပြတိကဒုက္ခကကိလေသာတွေကျင်းပြီးတော့တဏှာရှင်းရှင်းလေးသူကလွတ်လွတ်လေးကောင်းတယ်ဟုတ်မလားအဲ့ဒါနဲ့နိုင်ရှင်ကြီးကအစင်းတိုင်းနေနေတာဟုတ်လားအစင်းတိုင်းမတူဘူးဒီမှာအစင်းတိုင်းမတူတာကဘုန်းကြီးကဓမ္မပေါ်ပြလိုက်တယ် မာနာတို့အိတ်တာတို့မစ္စရိယာတို့ဟုတ်တယ်မလားဒေါသတို့လောဘပါနေတာတော့ဒါတော့ထင်ရှားနေဟုတ်တယ်မလားတွေ့တွေ့ဝေဝေးနဲ့ခံစားမယ်ဆိုလို့ရှိရင်မောဟလည်းမပါဘူးလားကာမဂုဏ်ခံစားတာဟာအပြစ်မရှိဘူးဟုတ်လားဒီချုပ်ဒိဋ္ဌဓမ္မနိဗ္ဗာန်ဝါဒီပုဂ္ဂိုလ်ကြီးကလေလူရဲလို့ဖြစ်လာတာမတည်ခင်လေးဒီကာမဂုဏ်ကိုခံစားရတာအဲ့တော့အချိန်ပြည့်ဒီကာမဂုဏ်ကိုခံစားပြီးတော့ချမ်းသာမှုယူရမယ်အစား နှုံရစ်ကိုငဲ့ပြီးတော့ကုသိုလ်တွေလုပ်မယ်ဒါနကုသိုလ်တွေလုပ်မယ်သီလကုသိုလ်တွေအဲသီလတွေထောက်တင်မယ်ကုလိုဘာဝနာတရားတွေအားထုတ်မယ်ဆိုလို့ရှိရင်အဲ့ဒီကုသိုလ်အတွက်အချိန်ပေးနေရလို့ရှိရင်ဒီကာမဂုဏ်အာယုန်တွေခံစားမှုနေရှင်းမသွားပြီဘူးလားဆုံးရှုံးမသွားပြီဘူးလားမတည်ခင်လေးမှာလူကြည့်ရတာကြည့်တော့ဒီကာမဂုဏ်တွေဝဝလင်းလင်းခံစားပြီးတော့သွားမယ်ဒါအကောင်းဆုံးပဲလို့ဒီလိုခံစားရတာလည်းအပြစ်မရှိဘူးလို့ဒီလိုယူဆတာတယ် အဲ့ဒီလိုယူဆပြီးတော့သုံးဆောင်လို့ရှိရင်ဒီကာမဂုဏ်သုံးဆောင်လို့ရှိဘာဖြစ်သွားလဲလမ်းလွဲရောက်မသွားဘူးလားလမ်းလွဲရောက်သွားတာမိစ္ဆာတိတိခေါ်တာဟုတ်လားအဲ့ဒီလိုအနေနဲ့လည်းပဲယုံညံ့တယ်ပြည့်စုံတယ်နော်ယုံညံ့မှုယုံညံ့မှုနော်အဲ့ဒါကိုကဒုက္ခတဲ့ဒီကာမဂုဏ်အာယုန်ကိုခံစားနေတဲ့အခါမျိုးမှာလည်းပဲကိလေသာဆင်းရဲပြီးတွဲပြီးတော့နေတာမဟုတ်လို့သူကဆင်းရဲတယ်ဒါတော့ ကိလေသာလိုလိုက်ပြီးတော့ကာကံရောက်ဇီကံရောက်တစ်ဖက်ဆုံးရောက်တဲ့အဲကာကံတောင်းကြမှုဇီကံတောင်းကြမှုတွေရှိပြီဆိုလို့ရှိရင်အဲ့ဒီမတော်မသင့်တဲ့ကိုယ်တို့အပြုမှုကဘယ်သွားမလဲဘယ်သွားမလဲကိလေသာတွေအဲကာမဂုဏ်ခံစားတာအပြစ်မရှိဘူးဒါဒိဋ္ဌဓမ္မနိဗ္ဗာန်ပဲလောကနိဗ္ဗာန်ပဲလို့ဒီလိုယူဆပြီးတော့လမ်းလွဲလမ်းလွဲလိုက်ပြီးတော့ဒိဋ္ဌိနဲ့ပေါ့လေခံစားမယ်ဆိုလို့ရှိရင်ဒိဋ္ဌိဖြစ်တယ်မလားဆယ်သွားမယ်ဒီပုဂ္ဂိုလ်ကမကောင်းတဲ့ဘဝကြီးသွားမှာဟုတ်တယ်မလား ကိလေသာဆင်းရဲအနေနဲ့လည်းပဲမကောင်းဘူးတဲ့သူ့ရဲ့အကျိုးပေးအနေအချင်းလည်းမကောင်းဘူးတဲ့ဒါကြောင့်မလို့သဒုက္ခတဲ့ဒါမှမဟုတ်ယုံညံ့တယ်ပြောတာဟုတ်လားယုံညံ့တယ်ဒါကိလေသာတွေကာမဂုဏ်နဲ့အကြောင်းကာမဂုဏ်အကြောင်းပြုပြီးတော့ကိလေသာတွေအဲဝင်ရောက်နှိမ့်ဆက်တယ်ဆိုလို့ရှိရင်အဲ့ဒီကာမဂုဏ်ကိုအရှင်ကြည့်ပြီးတော့ဒီထဲမှာနေတဲ့ပုဂ္ဂိုလ်ဟာတက်တာမလားမတက်တာဘူးလားမတက်တာရှင်းမမယ်မလားဒီမှာအပူရေပါနေတယ်ဆိုတော့ဘယ်လိုနေမလဲပူလောင်မယ်မလား ပူလောင်မယ်အဲ့ဒါမလားပူလောင်မယ်ဆိုလို့ရှိရင်မပူဘူးလားပူခံရတယ်ဆိုပူတာကမမြင့်ဘူးလားစိတ်အစဉ်မှာတခါတည်းရစရာမရှိအောင်မြင့်သွားတာဟုတ်တယ်မလားအဲကာမဂုဏ်ကိုအလေးပေးပြီးတော့လုပ်တဲ့ပုဂ္ဂိုလ်တွေကိုပူလောင်လိုက်တာအာရုံပူလောင်တာဟုတ်တယ်မလားအများကြီးပူလောင်တာလေအဲ့ဒီတိုင်းသွားနေလို့ရှိဒီလမ်းစဉ်ဟာတန်ရှင်းရေးလမ်းစဉ်ဟုတ်ပါမလားရဟတောသမောအသိရတာတွေကင်းပြီးတော့တန့်ရှင်းမှာယုံနာနာမှာသုံးရင်းတဲ့နိဗ္ဗာန်ကိုရောက်နိုင်တယ်ဆိုတဲ့ နိတိမပฏิပဒါပေါ့လေအကျဉ်းလားမဟုတ်တယ်လားကျင်လမ်းမှာမဟုတ်ဘူးဒါကြောင့်မလို့သူ့ကိုမိစ္ဆာပฏิပဒါတဲ့လမ်းမှလမ်းကောက်ကြီးတဲ့ဒါကြောင့်မလို့ယုံညံ့တာလို့မြတ်စွာဘုရားကမိကြတာအားတော့လားကိလေသာဆင်းရဲတွေကိလေသာအကြောင်းခံပြီးတော့ပြုလို့လို့ခံစားရမယ်အကျိုးဆင်းရဲတွေကမကောင်းတဲ့အတွက်သူ့ကိုဖြီနာလို့ဒီကားလေးနဲ့ထုတ်ထားတာအားတော့လားဒါက ကိလေသာတွေရောထွေးပြီးတော့ပါလာတဲ့အတွက်ခုနဇာတိကသစ္စာကိုအထင်ကြီးပြီးတော့လုပ်နေတဲ့ပုဂ္ဂိုလ်ဟဲ့လားမလားပြီးတော့နောက်တစ်ခုကြည့်ကြတော့ဘုန်းကြီးတို့ဒီကာမဂုဏ်ချမ်းသာကိုလူသားတွေပြင်မလားသိချင်းဘလူတွေပါသေးလို့ဘလူတွေလိုက်သားသေးလို့ခွေတို့ဝက်တို့ကြက်တို့ဟဲ့လားမလားတိဋ္ဌာန်တွေလည်းမပါဘူးလားဟမ်ပြီးတော့မမြင်ရတဲ့ပုဂ္ဂိုလ်ဘွားကောင်လေးတွေအားစားသူတို့အလိုက်မရှိဘူးလားဒါလေအဲ့ဒီခွေးဝက်ကြက် နွားမြင်းကိုယ်ကောင်မွားကောင်လေးတွေကအစအဲ့ဒီဟာတွေကိုတိရစ္ဆာန်ကိုခေါ်တာပဲတိရစ္ဆာန်ဆိုတာကလူသက်နဲ့ဘယ်လိုနေလို့သူကအသိဉာဏ်နော်လူကအသိဉာဏ်ပြီးတော့သူကအသိနိုင်တယ်မလားဟုတ်တယ်မလားအဲ့တော့အသိနိုင်တဲ့ခွေးဝက်ကိုယ်ကောင်မွားကောင်လေးတွေကအစဒီဟာတွေဖြူဝဲတယ်အဲ့လိုဖြူဝဲနေတဲ့အခါမျိုးမှာတိရစ္ဆာန်ဖြူဝဲပုံမျိုးနဲ့လူပြီးဝဲပုံမျိုးနဲ့လက်ပါထူးရတယ်မထူးသေးဘူး သူတို့ကလည်းပဲသူတို့လိုက်ကောင်းထင်တာဟုတ်တယ်မလားဒါဒီကောင်းတယ်ကောင်းမြတ်တယ်ထင်တာဟုတ်တယ်မလားကောင်းလိုက်တာကောင်းလိုက်တာသူစူးစူးမယ်မလားစူးစူးကြမှာလေအဲ့တော့ခံစားမှုကြီးဘာမှမတူဘူးတူတူပဲဓာတ်တူဟုတ်တယ်မလားနေကြတယ်ခုနခွေးဝဲအစားရှိတဲ့တတ္တဝါတွေကာမဂုဏ်မကင်းတဲ့တတ္တဝါတွေကလည်းပဲဒီဟာပဲလိုက်စားကြတာဖြစ်တော့အဲ့ဒီလိုက်စားကြတဲ့တတ္တဝါတွေနဲ့ရှင်းပြလိုက်လို့ရှိရင်လူအစဉ်တန်းကဟုတ်တယ်မလားသူတို့နဲ့အတူတခါတည်းလိုက်စားတဲ့ပုဂ္ဂိုလ် ဓာတ်တူပါတော့တာဖြစ်တော့အဲ့ဒီလိုနည်းနဲ့လည်းနေကြတယ်တဲ့မြတ်စွာဘုရားကဟုတ်လားနော်စီနာဆိုတဲ့စကားနဲ့ကရှုပ်ချထားတာဟုတ်လားယုံညာနေတဲ့ဟိနာစေတီတဲ့ကာမကာမဆိုတာရွာသူရွာသားမြို့သူမြို့သားတွေရဲ့အလေးအလာအကျင့်ဥစ္စာဖြစ်တယ်တဲ့အဲ့တော့ရွာသူရွာသားမြို့သူမြို့သားတွေအကျင့်ဥစ္စာဖြစ်တယ်ဆိုတော့လူမှုကိစ္စကိုကြောင်ကြားပြီးတော့ တရားအလုပ်အထုတ်တဲ့ပုဂ္ဂိုလ်ကြီးနဲ့တော်ပါမလားမတော်ဘူးပေါ့ဟုတ်တယ်မလားအထူးအားဖြင့်ရှင်ရဟန်းများဆိုလို့ရှိရင်ဒါတွေကြောင်ကြားရမှာမလားဒါတွေကြောင်ကြားဖို့ရတဲ့ရှင်းရှင်းရဟန်းကြီးခိုင်းလာတဲ့ဟာဆိုတော့ဒီရွာသူရွာသားတွေမြို့သူမြို့သားတွေလိုက်စားတွေကပြန်ပြီးတော့လိုက်စားတယ်လို့ဆိုလို့ရှိရင်အတိတ်ပဲရှိပါမလားအတွင်သာပြောင်းနေအကျင့်ကမပြောင်းဘူးဆိုတော့ဘာဘာထူးတယ်လို့အဲတော့ရှင်းတန်းဖြစ်တဲ့ရှင်ရဟန်းများကတော့လုံးဝကြောင်ကြားမှာဟုတ်တယ်မလားတို့ရွာသူရွာသားမြို့သူမြို့သားတွေကတော့ ဒါသူတို့အလိုက်မခံစားနိုင်ဘူးလားဆိုတော့ဟင်မခံစားနိုင်ဘူးလားဆိုတော့လူတွေမှာလေရွာလူရွာသားတွေမြို့သူမြို့သားတွေခံစားနိုင်ဘူးလားသူတို့အကျင့်လည်းမခံစားနိုင်ဘူးလားသူတို့ကြောက်ဖို့လိုသေးလားဟမ်လိုသေးလားအဲ့ဒီဟာကိုအလေးပေးပြီးတော့ဒီဟာကအကောင်းမြတ်ဆိုတဲ့အနေနဲ့ယူဆထားတဲ့ပုဂ္ဂိုလ်တွေဟုတ်ရတော့ရှောင်ဖို့ရန်သွားပြောလဲသူတို့ရှောင်ရင်းမှရှောင်မှာဟုတ်ဟုတ်လားရှောင်ရင်းမှရှောင်မှာ အဲ့တော့ဘုန်းကြီးတို့သာသနာတော်ကြီးတွေပြည့်စုံတဲ့အခါမျိုးမှာအရေးကြီးဆုံးကပါလေအခြေခံကိုယ်ကျင့်သီလတွေပြည့်စုံပြီးတော့မိမိရဲ့စိတ်တွေစိတ်ထားတွေတိုးမြှင့်ပေးဖို့သူတော်ကောင်းတရားတွေကိုကြားနာပြီးတော့ထိုက်တန်တဲ့ကျင့်လို့မဟုတ်တော့ဒါအရေးအရေးကြီးတယ်မလားဟုတ်လားအဲ့တော့သူတော်ကောင်းတရားတွေဒီမှာအချိန်ကြီးမကျင့်သုံးမိပဲနဲ့အခြားအခြားရွာဒီရွာသားမြို့သူလူသားတွေရဲ့အလေးအလာအဖြစ် ဖြစ်တာပဲဒါဘာထူးဆန်းပြီးတော့လဲဆိုပြီးတော့သူတော်ကောင်းတရားပဲမလှဲ့ပဲနဲ့သူတော်ကောင်းတရားရှင်းသုံးပြီမရှိပဲနဲ့အဲ့ဒါကြီးနဲ့ပဲအချိန်ကုန်မယ်ဆိုလို့ရှိရင်ဘယ်လိုနေမလဲဘယ်လိုနေမလဲဘယ်လိုနေမလဲသူတော်ကောင်းတရားရှင်းသုံးပြီမရတော့ကိုယ်အမှုရာကအစားယူကြည့်မရနိုင်ဘူးမလားစိတ်တွေစိတ်ထားရောသုံးမြင့်တဲ့သဘောရနိုင်မှာမလားအဲ့ဒါတွေလွတ်သွားပြီဆိုလို့ရှိရင်ဘဝအချိန်ကဘယ်လိုနေမလဲနှိမ့်ကြသွားမှာမလားဟုတ်လား အဲကာမဂုဏ်အာယုန်ခံစားတာအမြင်ကောင်းကြားကောင်းနာကောင်းကြားကောင်းသိကြကောင်းခေါ်တဲ့ကာမဂုဏ်အာယုန်ကြီးခံစားတဲ့ဟာဒါရွာသူရွာသားမြစ်သူမြေသားတွေအလေးအလာအကျင့်ဥစ္စာဖြစ်တာပဲဘာထူးသမ်းတယ်လဲဒီရွာသူရွာသားတွေအကျင့်ဖြစ်တာခံစားပြီဘောဆိုပြီးတော့အကန့်အသတ်မရှိဘဲနဲ့ဆွတ်ထားလို့ရှိရင်ဘာဖြစ်တော့ဒီထဲမှာနင်မိုးပြီးတော့ဒီကနေ့အချိန်ကုန်ပြီးတော့သွားရမှာဟုတ်တယ်မလားဒါကြောင့်မလို့ ရွာသူရွာသားတွေကအကျင့်ဖြစ်တယ်အလေးအလာကျင့်ဖြစ်တယ်တဲ့ရှိတန်းကပညာရှိတဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင်ဒါအတိအကျပြရမှာအဲ့ဒါမလားအဲမကင်းစကောင်းတဲ့ခုနကံကုံအာယုန်နဲ့နေတဲ့ပုဂ္ဂိုလ်ကြီးများကတော့ကိုမပိုင်တဲ့ဟာတွေကတော့ဒါတော့ဆောင်းအောင်ဟုတ်တယ်မလားကိုမပိုင်တဲ့ဟာတွေဆောင်းတယ်ဒါဆောင်းအောင်ကိုယ်ပိုင်တဲ့ဟာတွေဆိုလို့ရှိရင်တော့ကိုယ်ပိုင်တဲ့အမြင်အချင်းအာယုံအတန်းအာယုံအနာအာယုံအရသာအာယုံအဖြစ်ဖြစ်ကာမဂုဏ်ပေါ့ဟုတ်လားမလားဒီအာယုံအဖြစ်ဖြစ်ကာမဂုဏ်ပေါ့ ကိုယ်ပိုင်တဲ့ကာမကိစ္စတွေမှာပေါ့ဟုတ်ပုံမှားမှားပေါ့ဒါတွေပြည့်ကျင့်ရတဲ့ဟာတွေဒါတွေကြောင့်နိုင်ကောင်းတာဟုတ်လားမလားအဲအထူးအားဖြင့်အခုလိုတိက္ကံတရားတွေအတုကွင်ရလို့သာသနာ့ရေးတာရောက်လာပြီဆိုလို့ရှိရင်တော့ရဟန်းများလို့ပဲဒီဆောင်ရမှာပဲဟုတ်လားပြီးတော့ကောဒုသနိကလူများစုရဲ့အလေးအလာအရှင်းဥစ္စာဖြစ်တဲ့ပုထုဇနာဆိုတာပုထုအများကြီးဇနာလူအများကြီးအများစုကိုကြီးတို့ဟိုကဘာလူဦးရေမကြည့်ပါနဲ့ ဗမာကြီးကလူဦးရေပဲရှိပါတော့ဟုတ်လားအဲ့ဒီအများစုကဘာရင်းနဲ့နေကြတယ်မြင်ကောင်းမြင်ကာမကုန်းနဲ့နေတာမလားအတန်ကာမကုန်းနဲ့နေတာမလားပြီးတော့အနတ်ကာမကုန်းအယတာကာမကုန်းအထိတိကာမကုန်းဒါနဲ့နေတာမလားအဲ့ဒါလို့လူများစုရဲ့အလေးအလာအကျင့်ဥစ္စာဖြစ်သည်တဲ့ဒါကြောင့်မို့လို့သိရတယ်ပြောတာဟုတ်လားမလားဒါပဲလူများစုအကျင့်ဆိုတာသိခင်စားတာပေါ့ မြတ်ဆိုတာကုသနာဆိုတာကုသနာဆိုတာကိလေသာထူပြောသူအတိတ်ပဲရတယ်ဟုတ်လားမလားကုသစေဆိုတော့ဗာကိလေသာတွေသူ့မှာပယ်ရသေးတယ်ဗာကိလေသာမှပယ်ရသေးဘူးဟုတ်လားမလားဒီလားအရှင်သမားတိပညာရှင်ဒါကြီးအရှင်းမရှိဘူးဆိုလို့ရှိရင်ဗာကိလေသာမှသူ့မှာပယ်သေးဘူးဟုတ်လားမလားလောဘကိလေသာတွေလည်းအပြည့်ရှိနေတာပဲအကျဉ်းစားအလားစားအမှုစားရောဒေါသကိလေသာလည်းသူ့မှာအပြည့်ရှိနေတာပဲအလားစားအမှုအကျဉ်းစားအလားစားအမှုစားရောမောဟကိလေသာအမှန်တိုင်းမသိမြင်တဲ့ မောဟဒီကိလေသာလည်းအကျဉ်းစားအလားစားအနုစားအကုန်လုံးရှိနေတာဟုတ်တယ်မလားဒီတော့ယုံနာကိုယုံနာနေလည်းမမြဲဘူးဒိဋ္ဌိသက္ကာဒိဋ္ဌိဒါလည်းရှိနေတာဟုတ်လားအဲဒီဒီမာနအိတ်တာမရှိရစသည်ဟောဒီဒါကြီးအကုန်လုံးအဆုံးရှိအဲဒီလိုကိလေသာအဆုံးရှိတဲ့ပုဂ္ဂိုလ်အများစုကိုပါဠိလိုပုရိသနာခေါ်တယ်ဟုတ်လားတန်ရှင်းစင်ကြဲတဲ့ပုဂ္ဂိုလ်ကိုအရိယာလို့ခေါ်တယ်ဟုတ်လားအဲပုဂ္ဂိုလ်အများစု၁၀ယောက်မှဆိုလို့ရှိရင် ကာမဂုဏ်နဲ့နေတဲ့ပုဂ္ဂိုလ်တွေကလဲဆိုကိုယောဂတော့ရှိမှာတရားမှာဆိုလို့ရှိရင်ကုသနဲ့ကိုယောဂတော့ဒါတော့ရှိမှာအဲ့ဒါမလားအဲ့ဒီလိုကိလေသာမကင်းကိလေသာတွေများစားတဲ့လူများစုရဲ့အလေးအလာအကျဉ်းဥစ္စာဖြစ်သည်တဲ့ကောဒုဇဏီကောကောဒုဇဏီကဆိုတဲ့စကားနဲ့မြတ်စွာဘုရားသိထားတယ်လားဟုတ်လားအဲဒါကြောင့်မလို့မဟူဝဲရနော်မဟူဝဲရလို့ဆိုရဲအဲနောက်ဆုံးကတော့အနာရိယ အနာရိယဆိုတာကရှုစင်မြတ်သောပုဂ္ဂိုလ်ရဲ့အကျင့်မဟုတ်ဘူးအလေးအလာအကျင့်မဟုတ်ဘူးအဲ့ဒါမလားအရိယပုဂ္ဂိုလ်ရဲ့အလေးအလာအကျင့်မဟုတ်ဘူးအရိယမအရိယပုဂ္ဂိုလ်ရဲ့အလေးအလာအကျင့်မဟုတ်ဘူးဆိုတော့ဘယ်နဲ့လဲမြတ်စွာဘုရားကဥဒါခါတို့အနာတဖိန်တစ်သေးတို့ဒီပြင်အခြားခြားလည်းပဲအရိယပုဂ္ဂိုလ်ရှိတယ်ဒီပုဂ္ဂိုလ်ကြီးဟာကာမဂုဏ်နဲ့နေကြတယ်ဟုတ်လားဟုတ်လားဝိသကရကမာကြီးဆိုလို့ရှိရင်ခုနှစ်နှစ်ကြီးတွေကသောတာပန်ဖြစ်တာ နာရဘိတသေးကတော့တော်တော်ကြီးမှပဲသောတာပန်ဖြစ်ပါတယ်ဟုတ်လားဘယ်နဲ့လဲသူတို့ဒီမှာသောတာပန်အရိယပုဂ္ဂိုလ်တွေပဲသောတာပန်အရိယပုဂ္ဂိုလ်တွေဖြစ်နေတော့ဒီမှာအနရိယအရိယပုဂ္ဂိုလ်ရဲ့အလေးအလာအကျင့်ဥစ္စာမဟုတ်ဘူးလို့မြတ်စွာဘုရားဒီမှာဟောကြားထားတယ်ဘယ်လိုတော့ဘယ်လိုတော့သူတို့လည်းဟိုမှာကာမဂုဏ်နဲ့နေတာပဲဘယ်လိုတော့စဉ်းစားကြရမရှိဘူးလားစဉ်းစားကြရဖြစ်တယ်ဟုတ်လား ဟူဟာကသောတာပန်တို့တဂရဂံတို့ဒါတွေကအတိညာကမဆုံးသေးဘူးဟုတ်လားယုံနာနေပေါ်မှာယုံနာဆိုတဲ့အနေနဲ့ပဲမြင်သေးတယ်ဒါပဲအမြင်ရှင်းသေးတယ်ဟုတ်လားဒါတော့ဟိုမြဲတယ်ဆိုတဲ့အရှင်းမှဒါသူတို့မှမရှိဘူးအကုန်လုံးဖြစ်ပေါ်တဲ့ယုံနာတရားတွေအကုန်လုံးမမြဲတာတွေကြီးပဲဆိုတာအဲ့ဒါတွေတော့အကုန်လုံးရှင်းသွားတယ်ဟုတ်လားမလား ပြီးတော့ဒီထဲမှာအတ္တကောင်းလေးမရှိဘူးအတိတ်ကြီးတဲ့အကောင်းလေးမရှိဘူးယုံနာသဘောညာတက်တက်ပဲဆိုတာဒါလည်းရှင်းသွားပြီနတ္တနုပသနာဉာဏ်လေးကိုရှင်းသွားတယ်ဟုတ်မလားဒါပေမဲ့လို့ဒုက္ခဖြစ်တဲ့ယုံနာသင်္ခါရတရားတွေပေါ်မှာဒုက္ခအစ်စ်ပဲဒုက္ခကြီးပဲဆိုတာတော့အဲ့ဒီအတိကတော့သူတို့မပိုင်သေးဘူးအဲ့ဒီအတိကတော့သူတို့မစုံသေးဘူးတဲ့ဒုက္ခပြည့်တဲ့ယုံနာသင်္ခါရတရားတွေပေါ်မှာဒုက္ခလို့ထင်မှတ်ပြီးတော့ ตายาွယ်ဒီပေါ်မှာตายာသေးတယ်ဟုတ်လားဒါသေးတယ်အဲအထူးကတော့ကာမဂုဏ်အာယုန်တွေကိုတော့အလေးပေးနေတာတော့မဟုတ်ပါဘူးအဲဒီပုဂ္ဂိုလ်ကနော်မကင်းသဘောနဲ့တော့ဒါတော့ရှိတယ်သူတို့အပယ်လေးပါးကြစီတတ်တဲ့ကိုမပိုင်မဆိုင်နဲ့ညီကောင်းကြကောင်းနာကောင်းရတာကောင်းသိပြီကောင်းခေါ်တဲ့အဲဒီကာမဂုဏ်တွေပေါ်မှာတော့သူတို့မှာဒါကြီးကျင့်သွားပြီဟုတ်လားမလွဲတာလို့မကင်းနိုင်လို့ခံစားရပြီမယ်လို့အရိယပုဂ္ဂိုလ်ကြီးဟာတဲ့ ဘာနဲ့တူသလဲဆိုတော့တဏ္ဍပြည့်စိတ်တဲ့ပုဂ္ဂိုလ်များလေခྱི་သွားလို့မုံရိုးနေတဲ့ဆင်းရင်ဆိုင်တွေ့ပြီတော်တော်လားလားကတွေ့ပြီဆိုလို့ရှိရင်ဒီဆင်းကြီးကြောက်တော့ဗာလေတော့အနည်းဆုံးနေရာလွတ်လောက်တဲ့နေရာကိုရက်ကမလားအဲ့လိုအနည်းဆုံးကိုရက်ကမဲ့နေရာကဘေးလွတ်တဲ့နေရာကမစင်နေရဓမ္မအပြည့်မစင်တော့နေရာဟိုကဟိုကမစင်ကြီးကမစင်ရှိနေရမလား ဒီတော့ဒီဒီဆင်းကြီးကြောက်တော့ဘာလုပ်ရမလဲဒီမတန်ရှင်းတဲ့နေရာလဲခိုးရမှာပဲမဟုတ်လားဟုတ်မလားခိုးရမှာပဲဒီလိုပဲသူတို့မှမကင်းစကောင်းလို့ဒုက္ခပြည့်တဲ့ယုံနာတင်္ကာရတရားတွေပေါ်မှာအတိကမစုံသေးတဲ့အတွက်ဒုက္ခပေါ်မှာချမ်းသာလို့ထင်မှတ်တဲ့ဒုက္ခပညာကရှိသေးတော့တာယာမှုမကင်းနိုင်သေးတဲ့အတွက်ကုလောင်းလာလို့ခံစားတာဟာတဲ့ခုနမုံရိုးနေတဲ့ရှင်ကြီးကြောက်တော့ဒါဖြစ်တော့ စင်ကြီးကြတော့ပါလေတော့မစင်လေးလူနေတဲ့မစင်လေးရှိတဲ့နေရာမှာဘေးရန်ခိုးတယ်လို့တဲ့အဲ့ဒီသဘောမျိုးကိုဖြစ်ကြတော့မလွဲ့တာလို့ခိုးရတယ်ဆိုတဲ့အဓိပ္ပာယ်ဟုတ်တယ်မလားတနည်းအားဖြင့်လည်းပဲအရိယာပုဂ္ဂိုလ်တွေဟာအရိယာပုဂ္ဂိုလ်တွေအလေးအလားအကျင့်ဥစ္စာမဟုတ်ဆိုအနာရိယဆိုထားတာကိုကျင့်ဥစ္စာမဟုတ်ဆိုတော့အရိယာပုဂ္ဂိုလ်ကြီးလုံးဝကျင်းသလားဆိုတော့မကျင်းဘူးပေါ့သောတာပန်နဲ့တရားကံနဲ့ကာမဂုဏ်နဲ့နေနိုင်သေးတာဟုတ်လားမလားအဲ့တော့သူတို့ကဘာနဲ့တူလဲဆိုတော့ခွန်ကြီးတို့ဒီနေ့လိုစားထားတဲ့အစားအစာတွေဟာလေ တောက်ထားတဲ့အရည်တွေဟာလေနားပြီတော့အစာဟောက်လို့ဖြစ်သွားတဲ့ခါကျတော့ဗိတ်ထဲမှာရှိနေဘယ်လိုနေသလိုဟမ်ဒီလိုမကောင်းဘူးလားအိုးတော့အောင်တော့ဟုတ်တယ်မလားဒီလိုမကောင်းတော့ဒီဟာကြီးအပြင်ထုတ်ပြမှာပဲတက်တာရမယ်ဆိုတာကောင်းသဘောပေါက်တယ်မလားသဘောပေါက်တော့အဲ့ဒီဟာကြီးထုတ်ပြဖို့ညာအတွက်မာရီတို့အိမ်ပေါ်တက်တက်သွားရတာဘာလို့ရတော့အိပ်ရတယ်သွားရတာဘယ်လိုလုပ်ရလဲအိမ်သာသွားရတယ်မလား အိမ်သာသွားတော့အိမ်သာမှာအနာသက်တွေဘာတွေမဆုံးဘူးလားလို့အနာသက်တွေဆိုတဲ့နေရာမှာ तू ဘာဖြစ်လို့သွားရတာလဲဟင်သူ့မှာရှိနေတဲ့ဟာတွေထုတ်ပြီးရှင်လို့ဟုတ်လားဒါတွေမထုတ်ရဘူးဆိုလို့ရှိရင်မတက်မတာဖြစ်နေတာဒီလိုမလားအဲသွားထုတ်ရတယ်မလွဲတာတော့လည်းပဲအဲအနာသက်စောစောအဲခုနဟိုတဲ့ပုတ်ကြီးတဲ့အနတ်တွေပေါ့လေသိုးွားတဲ့အနတ်တွေရှိတယ်အိမ်သာလည်းတက်ရသေးတယ်အိမ်သာတက်လိုက်တဲ့ကထုတ်ပြတဲ့ခါကျတော့သူကတက်တာလေဟုတ်တယ်မလား ညီကောင်းကြားကောင်းနာကောင်းရတာကောင်းဖြစ်ပြီးကောင်းခေါ်တဲ့ကာမဂုဏ်အာရုံနဲ့မကင်းနိုင်တဲ့ပုဂ္ဂိုလ်တွေကဒုက္ခဖြစ်တဲ့ယုံနာသင်္ခါရတရားပေါ်မှာဒုက္ခလို့ထင်မှပြီးတော့အတိမဆုံးသေးတော့အဲ့ဒါတွေကိုပဲအကောင်းထင်ပြီးတော့ညီကောင်းကြားကောင်းနာကောင်းရတော့ကာမဂုဏ်အာရုံတွေကိုမြင်လို့ကြားလို့နားလို့စားလို့ရှိလို့တဲ့ຢာကအပူလေးကလောင်လာပြီဆိုလို့ရှိရဲ့တဲ့ဒီလောင်လာတဲ့ຢာကအပူလေးထိတ်မထားနိုင်တော့ဘာဖြစ်လို့တဏှာမှာသွားပြီးတော့ဖောက်ထုတ်လို့ရတယ် ဟုတ်လားဘိုက်ထဲမှာအစာဟောင်းနေရောင်းနေကြည့်နေတော့မတက်မသာပြင်းနေတော့အနတ်တဲ့သိုးရတဲ့အိမ်သာတက်ရမလို့တဲ့တွားပြီးတော့ဆွန့်လိုက်ရတယ်အဲ့လိုသဘောရှိတယ်ဟုတ်လားအဲဒီအတိုင်းဆိုလို့ရှိရင်တော့အနာရိယဆိုတာဟာအရိယာတွေဥစ္စာမဟုတ်ဆိုတာဒါပြည်လည်သွားပြီမလားတနည်းအားဖြင့်လည်းပဲတန့်ရှင်းတော်မြင့်မြတ်သောအကျင့်မဟုတ်ဆိုလို့ရှိရင်တော့ပူမှန်နေတာဟုတ်မလားမာတော့မကင်းစကောင်းဘူးမယ်လို့အရိယာပုဂ္ဂိုလ်ကြီးဟာမတန့်ရှင်းတဲ့အလုပ်တွေလုပ်နေတာဟုတ်မလား အနာဂံဆိုလို့ရှိရင်တော့တန်ရှင်းသွားပြီဘယ်လောက်ပဲအမြင်ကောင်းကြားကောင်းနားကောင်းကြားကောင်းထိပ်ကောင်းနဲ့တွေ့တွေ့ပေါ့လေသူတို့မှຢာကမရှိတော့ဘူးတတ်မဲ့တဲ့ຢာကအရှင်းမရှိတော့ဟာတော့လားကာမကာမຢာကအရှင်းမရှိတော့ဘူးသူတို့မှဆိုလို့ရှိရင်ຢာတိကဒုက္ခကိုအရတ္တမနဲ့တခါတည်းပယ်ရှားလိုက်ဟုတ်လားသူတို့မှအမြဲတမ်းအတ္တတိကဒုက္ခကြုံတွေ့ရတဲ့ကာမဂုဏ်အာယုန်တွေပေါ်အာယုန်တွေအာချမ်းသာတဲ့မှာ ခုနຢာကတဏလုံးဆွဲပြီးတော့ตายရတဲ့ဟာကြီးမရှိတော့ຢာကကင်းတဲ့ချမ်းသာပဲသူတို့မှရှိတော့အဲ့ဒါမှအပြတိကဒုက္ခတဲ့အတ္တမုဒ္ဒဒုက္ခတနည်းအားဖြင့်ပရိဒုက္ခဒုက္ခကိုသင်ကျတဲ့ဒုက္ခတို့မှာအများကြီးရှိတယ်နော်။ဒါကြောင့်ခုနသောသောပင်ကပြောခဲ့တဲ့ကာမဂုဏ်ဆိုတာယာကမကျင်းသေးတဲ့ပုဂ္ဂိုလ်တွေဖို့ရမှာယာကလောက်ဆွဲပြီးတော့ထဲ့လို့အကောင်းလို့ဆိုရပြင်လေလို့ယာကလုံးဝကျင်းသေးတဲ့ပုဂ္ဂိုလ်တွေအနေနဲ့တော့မကောင်းဘူး ရာဂကင်းအောင်အားထုတ်နေတဲ့အခုအမှတ်ကောင်းနေတဲ့ယောဂီပုဂ္ဂိုလ်တွေအခုရဆိုလို့ရှိရင်တော့ဒါကောင်းသိနေတာဟုတ်မလားကိုယ်တရားပွဲကဘာမှမဟုတ်ဘူးဒီတရားရတာကမှပိုကောင်းတယ်ဆိုတာကောင်းကောင်းသဘောပေါက်တာဟုတ်လားအပ္ပတိကဒုက္ခကိုပိုင်နိုင်နိုင်နိုင်ပေါ့ဒီသူကြီးရရှိနေပြီဆိုလို့ရှိရင်ခုနဇာတိကဒုက္ခရာကလုံးဆွပြီးတော့ထည့်ရတယ်ထည့်ပြီးမှကောင်းတဲ့ချမ်းသာကိုမမက်တော့ဘူးဟုတ်လားอืมမက်တော့ဘူးအဲတော့ဒီမှာမကင်းစကောင်းနဲ့သောတာပန်တဂရကအရိယပုဂ္ဂိုလ်တွေ အတိကမစုံသေးလို့ခံစားပြီမယ်လို့မတန်ရှင်းတဲ့အကျင့်ပဲဆိုတာဒါဒီတဲ့ယူရမှာမလားမတန်ရှင်းတော့အကျင့်တွေယူလိုက်လို့ရှိရင်ဒါပြေလည်သွားတယ်နော်ဒီတော့ခွန်ကြီးတို့အနတ္ထတန်ဟိတာကာမဂုဏ်ကြိုက်နေတဲ့ပုဂ္ဂိုလ်တွေဖို့ရတော့တသက်လူရဲလို့ဖြစ်တာမသေးခင်လေးဒီဟာတွေခံစားရတာဒါကိုအကျိုးစီးပွားအစ်စ်မှလို့ယူဆကြမှာမလားဟုတ်လားတကယ်လူအပ်တဲ့အကျိုးစီးပွားအစ်စ်မှလို့ဒီလိုလဲထင်လဲထင်ပါခုနကဒိဋ္ဌဓမ္မနိဗ္ဗာန်ဝါဒီပုဂ္ဂိုလ်တွေလေ မသိခင်လေးမှာဒီကာမဂုဏ်ကိုခံစားရတာအဲ့တော့ဒီဟာကြီးဝါရအချင်းချင်းခံစားရမယ်အစားနောင်ရင်နောင်တာနဲ့ပြီးတော့ကုသိုလ်တွေလုပ်နေမယ်ဆိုအထူးအဖြင့်ဘာဝနာကုသိုလ်တွေလုပ်နေမယ်ဆိုလို့ရှိရင်ခံစားတဲ့အချင်းကြီးရောပါပြီးတော့လက်ကတည်ဟင်းသွားမယ်ဓာရီအချင်းကြီးခံစားဘူးအားပေးတဲ့ပုဂ္ဂိုလ်ရှိဟုတ်လားမလားအဲ့တော့အဲ့ဒီလိုအားပေးနေတဲ့ပုဂ္ဂိုလ်တွေအနေနဲ့ဆိုလို့ရှိရင်တော့အခုရရှိတဲ့ကာမဂုဏ်ဆန်းတာဟာသူတို့အဖို့ရတော့တကယ်အကျိုးစီးပွားအစ်အမှန်ကြီးတယ်လို့ဒီလိုယူဆနေကြဟုတ်တယ်မလား ဒါပေမဲ့လို့ခွန်ကြီးတို့လူသားတွေအနေနဲ့သူအားဖြင့်သာသနာပွင့်လင်းခိုင်မှာသာသနာဘက်ကိုမျက်နှာမူပြီးတော့သူတော်ကောင်းတရားပြညာမှာကြံရမှပေါ့အဲ့ဒါမလားအတ္တရမှာနားလည်တဲ့ပုဂ္ဂိုလ်ကိုဟိုရတယ်ဟင်တကယ်အကျိုးစီးပွားအဖြစ်မှန်လာပါတော့တကယ်အကျိုးစီးပွားအဖြစ်မှန်လာပါတော့ဟင်အထက်ထမအိုးထထမနာဘူးအထက်ထမသေးဘူးဒီလိုမလားခုနကာမဂုဏ်အာယုခံစားနေတဲ့ပုဂ္ဂိုလ်တွေဟာ ရှိပါလားမူခြင်းမနဲ့အိုရတာလေပြူခြင်းရတယ်မလားမနာခြင်းမနဲ့နာရတာလေသက်သာရလားမတည်ခြင်းမနဲ့တည်ရတာဒီသက်သာရလားခုစင်းရစီစင်းရစီရတာလေအလိုမကျပြီဆိုလို့ရှိရင်လည်းပဲအကြည့်ကျဲဒေါ်လာတွေပြရတာမလားကာကံရောက်ဒီကံရောက်တစ်ဖက်သွင်းရောက်ပြရတာဒီသက်သာရလားမသက်သာဘူးဒါတော့လူသားတွေအနေနဲ့တကယ်လိုအပ်တာဟာမအိုရမနာရမတည်ရ

ဟုတ်လားဒါနဲ့ရင်းနေရတာမဟုတ်လားဒါနဲ့ရင်းနေပြီးတော့ယူပါမှခုနမအိုမနာမသိအဆုံးမှန်များတွေသိမြင်ရတဲ့နေကောင်ရောက်မှာမဟုတ်လားဟုတ်လားခုနကာမဂုဏ်ကြီးခံစားနေမယ်ဆိုလို့ရှိရင်ကဲခုနသီလအကျိုးရှိသေးလားသမာဓိအကျိုးရှိသေးလားသမာဓိကျင့်မရှိဘူးဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်စိတ်နေစိတ်ဓာတ်ဘယ်လိုနေမလဲနှိမ့်ကြနေမှာမလားအသိပညာတွေအရှင်းနေမရှိဘူးဆိုလို့ရှိရင်ဘဝဆက်ဆက်ဉာဏ်တုံးမှုရှိရမလားအမှန်မတည်ဘူးဆိုလို့ရှိရင်အမှန်လားမဲ့လိုက်ဘူးတတ်သိကြရမလား အဲဒီလိုဆိုလို့ရှိရင်အဲဒီကာမဂုဏ်အာယုံအလေးပေးနေတဲ့ပုဂ္ဂိုလ်ဟိုရဘယ်မလဲအကျိုးစီးပွားအဖြစ်မှာရှိသေးလားအပင်ကြီးကြပြီးတော့အကျိုးမဲ့နေတော့ဖြစ်နေတယ်မလားပြီးတော့တကယ်စစ်စစ်ပြင်စစ်စစ်ကြည့်လိုက်လို့ရှိရင်ကာမဂုဏ်အာယုံကိုအားပေးပြီးတော့အဲ့ဒီဟာနဲ့ပဲအချိန်ကုန်နေတဲ့ပုဂ္ဂိုလ်တွေဟာအဲ့ဒီဟာတွေကအကျိုးစီးပွားအစ်စ်မှန်နေပါပဲလို့ဘယ်လောက်ပြောနေလဲလို့မအိုရမနာရမသေးရအဆုံးမှန်များတွေကိမ့်ငိမ့်သွားတဲ့ အရာကသာလူတိုင်းလူတိုင်းအတွက်တကယ်လူအပ်တဲ့အကျိုးစီးပွားအစ်မှန်ပဲဆိုတာကောင်းသဘောပေါက်တယ်ဟုတ်တယ်မလားအဲ့ဒါကိုရရှိရေးအတွက်အရင်ကြီးကတော့ဟောဒီသီလသမားကြီးပညာအကျင့်တရားပဲဆိုတာဒါအကောင်းသဘောပေါက်ရမယ်ဟုတ်တယ်မလားအားမလို့မြတ်စွာဘုရားကခုနဟာဒီလိုက်စားနေလို့ရှိရင်ကိုယ်အမူအရာနှုတ်အမူအရာတွေလည်းပဲမကောင်းစိတ်နဲ့ထိတ်ထားလည်းမကောင်းအတိညာကလည်းမပြတ်တော့ဉာဏ်တွေလည်းပဲပြည့်စည်ပြီးတော့ဘဝ အဲဘဝအတွက်ပေါ့လေနောင်ရနောင်တာအတွက်အကျိုးစီးပွားအစစ်မှန်လေးဘာမှမဖြစ်ထုံးဘူးတဲ့အကျိုးစီးပွားအစစ်မှန်လေးဘာမှမဆက်ဆက်ဘူးတဲ့အနတ္တပန်ဟိတဒီလိုစကားနဲ့မြတ်စွာဘုရားကသိခတ်တယ်ဟုတ်လားမလားအဲကာမဂုဏ်ချမ်းသာဟာခြိနယုံညာနဲ့ဟုတ်လားအယုံညာတရားတွေပါလာတာကိလေသာတရားတွေနော်ယုံညာနဲ့ခွေဝဲအစားရှိတဲ့တတ္တဝါတွေလည်းခွေဝဲတာမလို့ယုံညာနာနော်ကာမရာဇူရာဇာမြင့်မြင့်သားတွေအလေးဖြစ်တယ် ဘောရဇလိကလူများစုရဲ့အမိအလားအချင်းဥစ္စာဖြစ်တဲ့မတန်ရှင်းတဲ့အကျင့်လည်းဖြစ်တဲ့အဲနောက်ဆုံးမိမိအတွက်တကယ်လူအပ်ချက်ဖြစ်တဲ့အကျိုးစီးပွားအစစ်မှန်နဲ့မပတ်သက်တာအဲ့ဒါမလားဒါကြောင့်မို့လို့ရှောင်ခိုင်းတာပေါ့ဟုတ်လားရှောင်ခိုင်းတော့ဘယ်လိုရှောင်မလဲအခုဘုန်းကြီးတို့သတိဉာဏ်တရားကြီးအားထုတ်နေတာဒါရှောင်နေတာပေါ့ဟုတ်လားရှောင်နေတာခြေကံသီလအရှိအမာခံပြုပြီးတော့ကိုယ်ရဲ့စိတ်ဆက်ပြီးပေါ်ရလေးကိုပေါ်ကျဲလိုက်ပြီးရှိနေမှာလား ကိုယ်တိုင်အာရုံကိုမလွတ်တမ်းရှိနေအောင်ဆိုပြီးတော့အရှင်ကျောင်းညက်ဆိုင်ပြီးတယ်မလားကျောင်းညက်ဆိုင်ပြီးတော့ကျောင်းညက်ဆိုင်ပြီးရအာရုံလေးညီညီပြီးတော့ရှိရရှိရအောင်လေးကိုမှတိုက်ဆိုင်ရကြဝိရိယတတိဓမ္မတိကိုရှင်းနေဘူးလားဒီခါမျိုးမှာစိတ်တွေဘယ်လိုနေသလိုမြစ်ပတ်သွားသလားဆန့်ရှင်းသွားသလားနှိမ့်ကျသွားသလားမြင့်တယ်သွားသလားအဲ့ဒါမိမိအတွက်ဒါတကယ်လူအပ်တဲ့အကျိုးရှိပါလားဟုတ်လား သဘောမှန်လေးကိုကြည့်တည်သွားတဲ့ယုံနာနေဒီယုံနာကြောင့်ယုံနာရှိတဲ့အိသရုကအနာတ္တအချက်လေးဒီအဲနောက်ဆုံးအနိစ္စနိဗ္ဗာန်ကိုတွေ့သွားပြီဒီခါယောဂမှာတကယ်အကျိုးရှိဖို့အစ်စ်မှန်တဲ့အခုဘုန်းကြီးတို့ယောဂီတွေဟာအမာဂန္ဓုလအခြေတည်ပြီးတော့ကိုမှုနှုတ်မှုတွေရှင်းကျဲတဲ့ရည်ကျဲပြီးတော့စိတ်နဲ့စိတ်ထားတွေပုံမှန်သွားဖို့သဘောမှန်လေးလည်းပဲတစ်ချိန်တစ်ချိန်တိတိတိတိတိတိတိပြီးတော့လေကုဏကာမဂုဏ်အာယုကိုခံစားတဲ့ တစ်ဖက်သွန်းပေါ်လို့လက်ရသွန်းဟုတ်တယ်မလားအဲလက်ရသွန်းကရှောင်တိန်နေတာဟုတ်လားရှောင်တိန်နေတာတင့်တော်တဲ့အစားအစာတွေလည်းစားနေတာမဟုတ်လို့တင့်တော်တဲ့အဝတ်တွေလည်းဝတ်နေရတာမဟုတ်လို့တင့်တော်တဲ့အိယာနေရတင့်တော်တဲ့ဈေးဝတ္တစာပြီးတော့အဲအပူအိမြတ်တာအောင်အရိယဘုမြတ်တာအောင်လည်းနေတာဖြစ်တော့ခန္ဓာကိုယ်ပြင်မပြင်းအောင်လည်းလောက်ရရောက်ရလားရောက်တော့ဟုတ်လားကျွမ်းမှုရှိနေတော့ဒါဖြစ်တော့ ကာမဂုဏ်အာယုခံစားတဲ့အမျိုးမျိုးလည်းမရှိဒီပစ္စည်းတွေလည်းပဲသုံးဆောင်နေတယ်ဆိုတော့ခန္ဓာကိုယ်ပြန်မဆင်းအောင်လည်းလုပ်ရမရောဟောဘိုလ်လမ်းကြောင်းတက်နေလားအဲ့ဒီဘိုလ်လမ်းကြောင်းအတိုင်းဆင်းပြီးသွားနေတာသွားတော့ခုနသောသောဘိန်းကပြောခဲ့တဲ့အတိုင်းပေါ့လေညာမြင်လေးတွေအစင်းစင်းပါပြီးတော့နောက်ဆုံးနင်းနာမျိုးကိုရောက်သွားမှာတဲ့ဟုတ်တယ်မလားဒီဒီနေ့ကတော့ကာမဂုဏ်ချမ်းသာကိုလည်းဝိပန်နိုင်အောင်မှာပဲဒီပြင်တော့တို့ပြီးတော့ဝိပန်လို့မရဘူးအချိန်ကုန်သွားဟုတ်တယ်မလားဒီတရားစဟောတာနှစ်နာရီနဲ့ မိနစ်20ကစပါအခု2နာရီ4နာရီကျော်ရှိသွားပြီတော်တော်လေးနားလည်ကြရလားမသိပါဘူးဟင်ကဲအဲ့ဒါလေးဆိုပြီးတော့တရားသိရအောင်ဟုတ်လားအဲ့တော့အလုံးထုတ်လိုက်မယ်ဆိုလို့ရှိရင်ကာမဂုဏ်ချမ်းသာကာမဂုဏ်ကြိုက်နေတဲ့ပုဂ္ဂိုလ်တွေဖို့ရတော့အလိုက်တင်ဟောလိဒီထဲမှာဆွတ်ထားတာဟုတ်လားမလားယော့နော်ဟုတ်ကဲ့လားယော့နေတဲ့သဘောပဲစိတ်အလိုရစိတ်အလိုရတခါတည်းတည်းမှာဆွတ်ထား မြင်ကောင်းကြားကောင်းနားကောင်းကြားတာကောင်းဖြစ်ပြီးကောင်းကောမြင်နိုင်ရင်ကြားနိုင်ကြားနိုင်နိုင်နားစားနိုင်စားဖြစ်ရင်နိုင်ဖြစ်အဲ့ဒါမလားခရက်ထွက်ထားတာအဲ့ဒီကာမဂုဏ်ကြောက်တဲ့ပုဂ္ဂိုလ်များတော့ဒါတွေကိုရင်ဆိုင်နေရလို့ရှိရင်ကာမဂုဏ်အာရုံခံစားရရောက်တယ်သွေးသားတွေသူ့ကျိုးနေလို့ဒါပဲဒီလိုဟာဒီခံစားရရောက်နေတာအဲ့တော့ရုပ်ကြီးပင်မဆင်းရဲသွားလို့ရှိရင်ခန္ဓာကိုယ်ပင်မဆင်းရဲသွားလို့ရှိရင်ကောင်းပါပဲဆိုပြီးတော့သုံးဆောင်တဲ့နေရာတွေမသုံးဆောင်ဘူးဟုတ်တယ်မလားမသုံးဆောင်တော့ဘာဖြစ်လို့ပင်မရော ပြောမလားအဲ့ဒါကြီးနောက်ပိုင်းကမှရှင်းရမယ်အခုဒီမှာအစိုးလေးဆိုပြီးတော့ပြောကြအောင်အလုပ်ထုတ်လိုက်မယ်ဆိုလို့ရှိရင်ဒီကာမဂုဏ်ဆန်းတာဟာစိတ်အလိုကြဒီပေါ်မှာလွတ်ထားတာဟာဒါကာမဂုဏ်ခံစားမှုပဲဆိုတာဒါသဘောပေါက်ပါဟုတ်လားမလားအထူးရမယ်စိတ်အလိုကြလွတ်ထားတာကာမဒုက္ခကာမဒုက္ခလူယောဂစိတ်အလိုကြလွတ်ထားတာကာမဒုက္ခလူယောဂ စိတ်အလိုကြာလွတ်ထားတာကာမတုခာနိယောဂဟုတ်အဲရှင်ရမ်းပြတဲ့ပုဂ္ဂိုလ်များတော့အဲ့ဒီကာမဂုဏ်တွေကိုအဲဝိသုကာမတွေကိုစွန့်ပယ်ပြီးတော့လူ့ဆံဖွဲ့ပြီးစွန့်ပယ်ပြီးတော့ညည်းတဲ့ညာရှိရောက်လာတာဟုတ်လားမလား ရောက်လာတဲ့ပုဂ္ဂိုလ်ဆိုတော့အဲ့ဒါကြီးလုံးဝရှောင်ကျဉ်အရှောင်ကျဉ်နိုင်မှုဆိုလို့ရှိရင်တော့ဘာမှမထူးဘူးပေါ့ဟုတ်လားအဲလူများမှာတော့မကင်းရမကင်းကြောင်းလေးတွေရှိနေတာဟုတ်မကင်းရမကင်းကြောင်းလေးရှိနေတော့ဒါတော့မရှောင်နိုင်ဘူးပေါ့နော်သို့တော့ကိုယ်မပိုင်တဲ့ဟာကြီးကတော့ရှောင်ရတာစိတ်လူကလွတ်မထားရနော်စိတ်လူကြလွတ်ထားမယ်ဆိုလို့ရှိရင်တော့ဒီကတိပြည့်စည်ပြီးတော့ဒါဒုက္ခရောက်ဖို့ရှိတယ်ဟုတ်လားအဲတခါတခါအကြောင်းညွှန်ပြီဆိုလို့ရှိရင်တော့အခုလိုပြိဋ္ဌာန်အားထုတ်တဲ့ဌာနရောက်ရှိပြီးတော့ဗောလေမြင်နိုင်ကြတဲ့ ဒီမှာ၆ပါးကခြေတိုင်းနာလေးကိုခြေဆက်လိုက်ရတဲ့မှာမပြတ်မလားကြောင်းရစားရရဆုံးရဆိုတာရှိရှိရရှိရအောင်လေးမှာစိတ်ကလေးစီးရုံပေးနေဟုတ်လားအဲ့တော့ကြောင်းရစားရရဆုံးရဆိုတာရှိလို့ရှိအောင်မှာစိတ်ကလေးအဆူရှိမပြရဘူးစီးရုံပေးတယ်ဆိုလို့ရှိရင်ညီညီနိုင်ညီကြားညီနိုင်ကြားနိုင်ညီနဲ့နာစားညီနိုင်စားတိနိုင်တိရောဟဆိုပြီးတော့တွတ်ထားတာရှိသေးလားအဲတွတ်ထားတာမရှိဘူးဆိုလို့ရှိရင်ကာမတုခာနိရောဓကာမဂုဏ်ချမ်းသာကိုလိုက်စားမှုကြောက်ပါစေဆိုတဲ့မြတ်စွာဘုရားဆုဆုံးမကြီး ကျက်နဲ့လိုက်တိုက်နေနေဘူးလားတိုက်နေဟုတ်တယ်မလားလွတ်ထားလို့ရှိရင်တော့ကမ္မတုကနိယောဂဟုတ်တယ်မလားမလွတ်ဘဲနဲ့ထိန်းချုပ်ရင်အမကလေးနဲ့နေလို့ရှိရင်မဖြစ်တော့ကာမတုကနိယောဂနားစီမလိုက်ဘူးပေါ့ဟုတ်လားဒါမလို့စိတ်အလိုကြသုထာကကာမတုကနိယောဂတဲ့စိတ်အလိုကြကာမဂုဏ်အာယုန်တွေပေါ်မှာအဲဖြစ်ရှင်တိုင်းပြည့်ရဟာဆိုပြီးတော့လွတ်ထားတဲ့ဟာမျိုးကတော့ကာမတုကနိယောဂခေါ်သည်တဲ့ခုခုဘုန်းကြီးတို့ယောဂီများကဟုတ်လားပဋိပ္ပံတရားကိုအထုရမှာသိတဲ့ပုဂ္ဂိုလ်များက ခါအားလျော်စွာပေါ့လေအခုလိုသာသနာ့ရေးတာရောက်စီပြီးတော့အားထုတ်တဲ့အခါမှာလက်ကျင်လေးလုပ်ပြီးတော့တက်တာရဟာရမလားတက်တာရသူအချင်းကိုမပိုင်တဲ့ကာမတွေမှာပေါ့လေဖောက်ဖောက်မှားမှားပြုကျင်တဲ့အနေမျိုးရောက်တော့ဘူးဆိုလို့ဒီအများကြီးတက်တာရပါဟာလားအဲ့ဒါကာမချမ်းသာသုံးဆောင်တာပဲခွာချောင်းနိုင်စေဆိုမြတ်စွာဘုရားဆုဆုံးမအဖြစ်တိုက်နေသွားပြီပေါ့နော်ဒီဒီမှာပြိပ္ပဏနဲ့ကြောင်းဒီဒီမှာပြိပ္ပဏတော့နောက်ပိုင်းကျမှဖြည့်ရှင်းကြနော်ဒီနေ့ဒါတော့ပြောကြဦး ယနေ့ကုအာရဏဝိသင်္ကသုတ်ပြည့်ကင်းကြီးနေထိုင်ရေးဆိုတဲ့ခေါင်းစဉ်နဲ့ဟောကြားတဲ့ဓမ္မဒေသနာခေါင်းစဉ်ကျဲကကာမချမ်းသာ၃ဆောင်မှာပဲခွာချောင်းနိုင်ရေဆိုတဲ့ပထမခေါင်းစဉ်ရဲ့ကျင်းကျုပ်မာတိကာရဲ့အကျဲဝိခါရကိုမြတ်စွာဘုရားဆုဆုံးမကျတဲ့အတိုင်းအကျင်းအကျဲဝေဖန်ပြီးတော့ပြတဲ့ဓမ္မဒေသနာဝိသေကဝနာကမတသမတ္တမကုသံသုရိညာရဲ့အစွမ်းအာနုဘောကြောင့် တရားနာပရိသတ်ဘုံလုပ်ပြီးဆိုတော့ကောင်းလို့ဒီမကင်းစကောင်းလို့ကာမဂုဏ်အာယုန်လေးနဲ့ဆိုင်ပြရပြီလေလို့ကိုယ်မဆိုင်တဲ့ကာမတွေဟာစိတ်လိုကြလွတ်ထားပြီးတော့သီလတွေပြည့်ပြားမှုအရှိမရှိနေပဲအခါအားလျော်စွာအခုလိုသတိပ္ပဏနေတဲ့ရောက်ပြီးတော့လာတဲ့အခါယူကြမှုနာမှုစားမှုဖြစ်မှုဒီကာမဂုဏ်လေးနဲ့ပတ်သက်ပြီးတော့စိတ်လိုကြလွတ်ထားတာမျိုးမရှိဘူးပဲနဲ့မြင်ရကြရနာရစားရသိရကဖြစ်နိုင်တဲ့ကာယမှုတွေကို ဖြစ်ခွင့်မပေးတဲ့အနေအားဖြင့်မြင်နိုင်ကြတိုင်းဓဝါ၆ပါးကယုံနာတရားတွေဖြစ်ဆက်လိုက်လို့ရှိမှဥပဒနာဉာဏ်ကိုအရှင်တိုင်းတဲ့အခါယုံနာနာပါးတွေသုံးရဖြစ်တဲ့နိဗ္ဗာန်ကိုယ်တိုင်ဆက်ရောက်မျက်မှောက်ပြုပြီးတော့မြတ်စွာဘုရားရဲ့သုဆုံးမကျော်ဖြစ်တဲ့အပေ၄ပါးကြပြတဲ့ကာမဂုဏ်အာခံကာမဂုဏ်အာယုခံစားမှုအချင်းကျင့်တဲ့အစီကြိုးစားပွားများအထောက်အကူရပါစေ။